နေ့2021ခုနှစ်3လပိုင်း29ရက်နေ့ Quantum Buddhist US မှာကြီးမှုပြီးတော့ကျင့်ပါတဲ့ဝိပဿနာအလုပ်ပေးတရားပွဲယနေ့ဦးဇင်းတို့တောက်ကြညတိုင်းအလုပ်ပေးတရားများနဲ့ဆက်ဆက်ပြီးတော့သုတ်တန်ဒေသနာများ တရားတော်မှာအပေါင်းသူတော်ကောင်းတို့တွေဖျားဟောတော်မူခဲ့တဲ့သုတ်တန်နေဒေသနာတွေကိုတိုက်ရိုက်နာကြားခွင့်ရစီခြင်းတာလည်းပါပါတယ်ဦးဇင်းတို့ဟောပေးခြင်းရဲ့အကြောင်းရည်ရွယ်ချက်ကစနေနေ့မှာတော့အထူးတရားအထိုင်တာကိုဦးစားပေးပါတယ်ဒီတောက်ကြနေ့ကတော့ရသော်ဖျားဟောကြားတော်မူခဲ့တဲ့တရားတော်တွေဆိုတာနာကြားဖို့အင်မတန်မှခဲရင်းတယ် ဒီတရားတွေကိုပြန်လည်ပြီးတော့ဟောပြောနိုင်တဲ့ဆရာတော်တွေကလည်းဒါအခုတော်တော်ရှားပါပါတယ်เนาะတကယ်တာမန်တုတ်တန်လေးတွေမျိုးမျိုးတော့ဟောနိုင်ကြတယ်တကယ်နဲ့နဲတဲ့တရားတွေကိုဟောနိုင်တဲ့ဆရာတော်ဖျားတွေအင်မတန်နဲပါတယ်အဲ့ဒီမှာဦးဇင်းတို့လည်းအခုစွန့်နိုင်သမျှဦးဇင်းဟောပေးခြင်းဖြစ်ပါတယ်တိလို့တတ်လို့ဟောရခြင်းမဟုတ်ပါဘူး ရသော်ဘုရားတရားဟောတော်မူခဲ့တဲ့တရားတွေဟာအင်မတန်မှနဲ့လဲနဲ့နဲ့တယ်ကျယ်လဲကျယ်ပြန့်တယ်အဲ့ဒီတရားတော်တွေကိုဦးဇင်းတို့ဒကာတော်မတွေကိုတိုင်ကိုကြဟောဒါဘုရားဟောပါလားဒီလိုပါလားဆိုတာကိုတိုင်ကိုကြတကယ်သိစေခြင်းလို့ဦးဇင်းတို့အခုဒီတရားတွေကိုထုတ်နှုတ်ပြီးတော့ဟောပေးရခြင်းဖြစ်ပါတယ်အခုဒီနေ့ဟောကြားမဲ့တရားကသဆက်ကတုတ်တံ ဒီနေ့ကဒီမကြီးတယောက်ဦးစင်မေးလို့အကျက်ချက်ပြီးဦးစင်တီးတန့်ဟော့ပေးမယ်လို့ခဏလေးရှင်းရမှာမဟုတ်ဘူးဒီတုတ်တန်ကြီးကနဲ့နဲတယ်ကျယ်ဝန်းတယ်ဒီတုတ်တန်ကြီးတွေကနောက်ပြီးတော့ဂါထာမပါဘူးစုံနည်းရတက်တက်နဲ့ကိုမြတ်စွာဘုရားဟောတော်မူတာဒီဆက်ဆက်ကတုတ်တန်ကြီးကိုအနာတပိန်တထဲရဲ့လူဒန်းထားတဲ့ဇေတဝန်ကျောင်းမှာ ယဟန်တော်တွေကိုမြတ်စွာဘုရားဟောတော်မူခဲ့တယ်တရားဟောတဲ့အချိန်မြတ်စွာဘုရားဏိဒမ်းမှာဘာစပြောလဲဆိုတော့ခြေသားတော်တဲ့ငါဖះအခုဟောကြားပေးမဲ့တရားတော်သည်အစဤကောင်းခြင်းအလဲဤကောင်းခြင်း အဆုံးဤကောင်းခြင်းဆိုတဲ့ကောင်းခြင်း၃ပြားနဲ့ပြည့်စုံတယ် အနက်အဓိပ္ပာယ်နဲ့လည်းပြည့်စုံတယ်တရားအားဖြင့်လည်းပြည့်စုံတယ်တဲ့အခုငါဟောမဲ့တရားကကေဝလပရိပုံဏတဲ့ထဝန်းကျင် အကုန်လုံးကိုပြည့်ပြည့်စုံတဲ့တရားမတရားဖို့တရားနိဗ္ဗာန်ကိုလိုချင်ကြတဲ့ပုဂ္ဂိုလ်များအတွက်အလုံးစုံပြည့်ပြည့်စုံတဲ့တရားတော်ဒေသနာတော်များဖြစ်တဲ့ချက်သားတို့အဲ့ဒီ ကိလေသာငြိမ်းချောင်းဖြစ်တဲ့အဲ့ဒီတရားနိဗ္ဗာန်ရောက်ချောင်းဖြစ်တဲ့တရားကို သင်ချစ်သားတို့ကိုငါဖျားဟောကြားပေးတော်မူမယ်။ရသော်ဖျားအဲ့လိုဏိဒန်းချီပြီးဟောတာ။စာဆက်ကတုတ်ဆိုပြီးတော့ရသော်ဖျားကိုယ်တိုင်နာမည်ပေးတဲ့တုတ်တော်6မျိုး6လီ36စဆို6ဆက်ကဆို6ခု6ခု ဆဆက်က6မျိုး6လီ30နဲ့6ပါးသောဝိပဿနာ ရှုရမယ်ကျင့်စဉ်တွေကိုမြတ်စွာဘုရားကယဟန်တော်တွေကို အစာကြီးကောင်းခြင်းအလဲကြီးကောင်းခြင်းအဆုံးကြီးကောင်းခြင်းနော်တရားတွေနဲ့ပြည့်စုံတဲ့အနတ်ဒိဗ္ဗေတွေနဲ့လည်းပြည့်စုံတယ်ကြည်ပြည့်စုံတဲ့အကုန်လုံးအပေါ်လိုမရှိတကက်ကိုပြည့်ပြည့်စုံတဲ့တရားသင်္ချစ်သားတို့တည်တည်ချာချာနာယူဆိုပြီးတော့ ဒီတုတ်တန်ကြီးမြတ်စွာဘုရားဟောတော်မူတဲ့အချိန်မှာတရားပွဲပြီးတော့ယဟန်တော်အပါ60ယဟန်တာဖြစ်တယ်အရှင်သာရိပုတ္တရာမထေရမြတ်ကြီးအရှင်မောက္ကလမထေရမြတ်ကြီး ပြန်ဟောတယ်ဟောတိုင်းဟောတိုင်း60 60ကျွတ်တန်းနေဝင်ရတယ်အတိတိမဟာတာဝကမြတ်စွာဘုရားရဲ့တပည့်တာဝကပေါင်း80ရှိတယ် ဗျာဒိတ်ရတဲ့မထေမြတ်ပေါင်း80ဟောဒီတရားကို အကုန်ဟောမှုတယ်။အော်ဒီဟိုခေတ်မှာရောက်တော့အထာကတာဆရာတော်ရှင်မဘုဒ္ဓဂောသကပြန်ဖွင့်ပြတာကြတော့မလိယဒေဝဆိုတဲ့ယဟန္တာ မထေမြတ်ကြီးဒီတုတ်တန်ကိုအကြိမ်60တိတိဟောတယ်တစ်ကြိမ်တစ်ကြိမ်မှာယဟန္တာ အပါ60 60ဖြစ်တယ်ဒါဒီတုတ်တန်ကြီးရဲ့ ထူးခြားချက်ပေါ့နော်မြတ်စွာဘုရားဟောတော်မူတုန်းကလည်းအပါ60ဒါဥစဉ်တို့ဓမ္မစကြာတရားဟူဟောတဲ့အချိန်တောင်မှရှင်ကိုဏိညာတစ်ပါးပဲကျွတ်တယ်နတ်တွေကတော့78ကလေးလောက်ကျွတ်သွားတယ်လူဘဝပင်သာဝကီ9ဦးတည်းကလူလောကမှာရှင်ကိုဏိညာတစ်ပါးပဲကျွတ်တယ်ဒီတုတ်တန်ကြီးဟောတဲ့အချိန်ကျတော့အပါ60တခါတည်းယဟန္တာဖြစ်တယ်ဒီတုတ်တန်ကို ဒါကြောင့်မို့ဦးဇင်းတော်ကအခုတရားစာတက်တဲ့ကြီးပဲဦးဇင်းတော်ကအနာရမှာဝိပဿနာကိုတကယ်လိုလားကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေအတွက်ကြတော့တကက်ကိုအနှစ်သာရနဲ့ပြည့်တဲ့တရားပြောတရားမပါဘူးရှင်တရားမပါဘူးတကက်ကိုတရားသားအနှစ်တွေကြီးပဲပေးတဲ့တရားတဲ့ဒါကြောင့်မို့ဒီတုတ်တန်ကိုဦးဇင်းတို့တရားတော်မတွေ နားလည်အောင်ဦးစင်းကဟောပေးပါမယ်အာယုံတစ်ပါးစိတ်မသွားပဲနဲ့ဩမြတ်စွာဘုရားဟောတော်မူခဲ့တဲ့တရားတွေကိုငါတို့နာခွင့်ရလိုက်တာကံကောင်းလိုက်တာဒီလိုတရားတွေနာခွင့်ရကျင့်ဝင်ရခြင်းနာခွင့်ရခြင်းဆိုတာအတော့ကိုဘုံကံကြီးလို့ပါလားလို့သိပြီးတော့ဒီဝိပဿနာတရားကို နာယူကြည်ညိုကြပါမြတ်စွာဘုရားကခြေသားတော်တဲ့ အတွင်းအာယတနာ6ပါးရှိတယ်နံပါတ်1အတွင်းအာယတနာ6ပါးနံပါတ်2အပြင်အာယတနာ6ပါးနံပါတ်3ဝိညာဉ်6ပါးနံပါတ်4ဖတ်တာ6ပါးနံပါတ်5ဝေဒနာ 6ပါးနံပါတ်6တဏှာ6ပါးတစ်ခုတစ်ခုကို6ခုစီ6ခုစီ6ခုနဲ့ပြန်မြောက်အဲ့ဒါဒီနေ့ရှုရမယ်တရားပဲ30နဲ့6ပါးသောတရားတွေရဲ့အပေါ်မှာဝိပဿနာရှုရမှာပြန်ပြီးတော့ဒကာတော်မတို့မှတ်လိုက်ပါ အတွင်းအာယတနာ6ပါးအပြင်အာယတနာ6ပါးဝိညာဉ်6ပါးဖတ်တာ6ပါးတဏဝေဒနာ6ပါးတဏ6ပါးဆိုပြီးတော့6ခု6လီရှိပါတယ်အတွင်းအာယတနာ 6ပါးဆိုတာကဦးဇင်းတို့ဒကာဒကမတွေအခုကိုယ့်ရဲ့ခန္ဓာကိုယ်ဉာဏ်နဲ့ပြန်ကြည့်လိုက်မျက်စိနာနှာခေါင်းရှာကိုမနောဆိုပြီးအတွင်းအာယတနာ6ပါးမျက်စိဆိုတာဒီမျက်လုံးတစ်လုံးလုံးပြောတာတော့မဟုတ်အဲ့မျက်စိထဲမှာဒီမြင်နိုင်တဲ့အကြည်ဓာတ်လေးရှိတယ် အဲ့ဒီမျက်စိအကြည်လေးတန်ဦးခေါင်းလောက်ရှိတဲ့မျက်စိအကြည်လေးကိုပြောတာအဲ့ဒီမျက်စိအကြည်လေးရှိလို့အခုအစင်းတွေကိုမြင်လို့ရတာအဲ့ဒါကြောင့်မို့အဲ့ဒီမျက်စိအကြည်နားမှာအတန်ကြားလို့ရတယ်အကြည်မွှေးလေးတွေနဲ့အော်ပြီးတော့နေတဲ့နေရာနာအကြည်ဟောအဲ့ဒီမှာသူ့နားမှာအကြည်ရှိတယ်အဲ့ဒီအကြည်ကိုဟိုးငယ်တုန်းကဆိုဟိုးတခါတည်းဟိုး ဝန်းနဲ့သွားပြီးတော့နာရတော့သွားကလိကလိကလိနဲ့သွားလှုပ်တော့နောက်ကျတော့ဘာဖြစ်သွားလဲအဲ့အမွှေးတွေကျွတ်တော့သွားတော့နာနောက်တော့နားထောင်လို့ကိုမရတော့အဲ့နဲ့အိန္ဒိယမှာနေတော့ဆေးကန်းသွားပြတော့ဟိုကဆရာဝန်ကနာကိုအဲ့လိုလှုပ်သလားတဲ့သူကတန်းသိတယ်ဟိုကဟုတ်လှုပ်တယ်လို့ပြောတော့အဲ့ဒါကြောင့်မို့လဲနောက်မလှုပ်နဲ့တဲ့သူကအဲ့တိုင်းပြောတယ်သူကနားရဲ့ကြားလို့ရတယ်အကြည်ဓာတ်ရှိတာအဲ့ဒီအကြည်ဓာတ်မှာအမွှေးလေးတွေနဲ့အော်ပြီးနေတဲ့နေရာလေးကိုကိုကဝါခွန်းနေနဲ့သွားပြီးထိုးမိလိုက်တဲ့အခါကျတော့သူအဲ့ဒီဟာတွေက ပြက်ထွက်သွားနားကြီးကပျောက်သွားတော့ဟောအတန်ကမကြတော့အဲ့လိုမျိုးဖြစ်တာเนาะဒါကြောင့်မို့သူကအကြည်ရှိတယ်မျက်စိအကြည်ရယ်နားကြည်ရယ်ရှာမှာလည်းအကြည်ရှိတယ်အရသာတွေခံစားဖို့ရဖို့ရအတွက်เนาะရှာကြည်နှာခေါင်းမှာလည်းအဲ့ဒီတိုင်းပဲအတွင်းထဲမှာအနတ်တွေကိုခံစားလို့ရတယ်နှာခေါင်းအကြည်ဓာတ်ရှိတယ်ကိုယ်အကြည်ဓာတ်ကြတော့လက်သက်ခြေသေးဆံပြားကလွယ်ပြီးကျန်တဲ့တကိုယ်လုံးမှာပြန့်နှံ့ကိုယ်အကြည်ဓာတ်ကြတော့ အဲ့ဒါကြိုက်တဲ့နေရာလေးသဲလေးနဲ့ပက်လိုက်လဲပြင်းဆိုရင်ကိုကြည်ဓာတ်ကတိတယ်လက်လေးနဲ့ထိလိုက်လဲတိတယ်ဒါကြောင့်မို့ခန္ဓာကိုယ်မှာ အကြည်ဓာတ်ရဲ့နောက်မနောဓာတ်ဆိုတဲ့နော်အဲ့တော့အတွင်းအာယတနာ6ပါးရှိတယ်တဲ့အဲ့တော့ဦးဇင်းတို့ကအခုဒီနေ့ကအပိုင်း3ပိုင်းနဲ့ဦးဇင်းတို့သွားမှာဒီ36မျိုးကိုအရင်ရှင်းပြမယ်ပြီးမှဦးဇင်းဒိဋ္ဌိဖြုတ်ခန်းပြီးတတ်တော့မှာ ဝိပဿနာရှုခန်းဆိုပြီးတော့ဒီနေ့အဆင့်နဲ့သွားမယ်အဆင့်နဲ့သွားမယ်ဆိုတော့ဦးဇင်းတို့တရားတော်မတွေကအရင်ဆုံးဒီတရားတွေကိုသေသေးချာချာလေးပြန်ပြီးတော့မှတ်ခဲ့မယ်အတွင်းအာယတနာ6ပါးကမျက်စိအကြည့်နားအကြည့်ရှားကြည့်နှာခေါင်းကြည့်ကိုယ်အကြည့်မနောကြည့်ဆိုပြီးတော့အကြည့်6မျိုးเนาะအတွင်းအာယတနာအစ္စတိကာယတနာလို့ခေါ်လိုက်တာเนาะ အဲ့ဒါကအတွင်းအာယတနာ6ပါးတဲ့ဒါဘယ်သူမဆို လူတိုင်းမှာရှိတာနော်လူတိုင်းမှာရှိတဲ့တရားတွေဒီတရားတွေကသူ့မှာရှိတယ်ငါမှာရှိတယ်မဟုတ်ဘူးလူတိုင်းလူတိုင်းမှာဒီဒီအတွင်းအာယတနာ6ပါးဆိုတာလူတိုင်းလူတိုင်းရဲ့တန်တန်မှာအလုံးရှိနေတဲ့တရားတွေတဲ့အဲ့ဒီအာယတနာ6ပါးဟုတ်ပြီဒါကအတွင်းအာယနာ အပြင်အာယတနာ6ပါးမြတ်စွာဘုရားရှိသေးတယ်တဲ့ဘာတွေတော့ဆိုတော့အစင်းနဲ့အတန်နဲ့အနတ်နဲ့အရသာတဲ့တွေ့ထိစရာတဲ့ကြံတွေးစရာဆိုပြီးတော့အပြင်အာယတနာက6ပါးเนาะအပြင်အာယတနာ6ပါးအရှိမအစင်းမျိုးစုံရူပါယုတ်ဒါအပြင်အာယတနာတွေ အဖြူရောင်အမဲရောင်အစိမ့်ရောင်အဝါရောင်အဆက်မျိုးစုံနော်အတံမျိုးစုံတတ္တာယုံအနံမျိုးစုံဂန္ဓာယုံအဲ့ဒီလိုနဲ့မျိုးစုံသောအတွေ့အထိတွေမျိုးစုံသောအရာသားတွေမျိုးစုံသော ကြံတွေးစရာတွေအဲ့ဒီ6မျိုးသည် အပြင်အာယတနာ6ပါနော်အတွင်းအာယတနာ6ပါအပြင်အာယတနာက6ပါ ရူပါယုံတတ္ထာယုံဂန္ဓာယုံရတ္တာယုံဖုဋ္ဌပါယုံဓမ္မယုံ ပါဠိလိုပြောတော့နော်အစင်အတန်အနံအယတာတွေ့ထိစရာကြံတွေးစရာဆိုတော့အပြင်အာယတနာ6ပါးနောက်ပြီးတော့အဲ့ဒီမျက်စိအကြည်ရဲ့အပြင်ကဒီရူပါယုံဆိုတဲ့အစင်မျက်စိအကြည်နဲ့အစင်နဲ့တိုက်ဆိုင်မှု ဖြစ်တဲ့အခါမှာ သူကဝိညာဉ်ဆိုတဲ့ဟာပေါ်တာအဲ့တော့မျက်စိနဲ့အဆင်းနဲ့မတိုက်ရင်အဲ့ဝိညာဉ်ပေါ်လို့မရဘူးမျက်စိကအကြည်ရှိလို့မျက်စိအကြည်ရဲ့ရှေ့ကအဆင်းရဲ့အဲ့ဒီနှစ်ခုရှိသည့်အတွက်မြင်သိစိတ်ပေါ်ရတာစီကိုတီးလိုက်တဲ့အခါကျတော့ဒုံဒုံနဲ့တီးလိုက်တဲ့အခါမှာလက်ရိုက်ဒုံနဲ့စီနဲ့နှစ်ခုတီးလိုက်တဲ့အချိန်ကျမှအတန်ကထွက်ထွက်လာ စောင်းကိုတီးသလိုစီကိုတီးသလိုကျဲစီတီးသလိုပဲတဲ့အခုမြင်သိစိတ်ဆိုတဲ့အဲ့ဒီစိတ်ကလေးကလည်း तू ကအဲ့ဒီလိုထွက်ထွက်လာတာအစင်းနဲ့ဒီကမျက်စိအကြည်နဲ့လာပြီးတော့တိုက်လိုက်တဲ့အချိန်မှာရူပါယုံဆိုတဲ့အစင်းနဲ့မျက်စိအကြည်နဲ့တိုက်လိုက်လို့ तू ကမြင်သိစိတ်ကသွားပြီးတော့ဖြတ်ဆို तू က तू ပေါ်ရတာအဲ့ဒီပေါ်တဲ့မြင်သိစိတ်ကိုဝိညာဉ်လို့ပြောတယ်အဲ့ဒါကိုစက္ခုဝိညာဉ်မျက်စိမှာမြင်သိစိတ် သောတာဝိညာဉ်ဟောနာအကြည်ရဲ့အတန်ရဲ့နှစ်ခုပေါင်းတဲ့အခါမှာကြာတိစိတ်နှာခေါင်းရဲ့အနံ့ရဲ့နာတိစိတ်ရှာနဲ့အရာသာစာတိစိတ်ခန္ဓာကိုယ်မှာတွဲတိစိတ်အဲ့ဒီငါးခုမဖြစ်ရင်ကြံတွဲစိတ်တဲ့အတွေးထဲမှာရှောက်ပြီးတော့အာယုန်တွေပေါ်မှာတွေးတော်သုံးသက်ဆင်ញင်နေတာကြံတွေးတဲ့စိတ်အဲ့ဒီဟာလဲဝိညာဉ်ပဲเนาะအဲ့တော့ စကုဝိညာဉ်သောတာဝိညာဉ်ဃာဏဝိညာဉ်ဇီဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ဆိုတဲ့ဝိညာဉ်6ပါးသုံးမျိုးရခဲ့ပြီနော်အတွင်အာယတနာ6ပါးအပြင်အာယတနာ6ပါးဝိညာဉ်6ပါးမျက်စိမှာမြင်သိသိပေါ်တယ်နားမှာကြားသိသိပေါ်တယ်နှာခေါင်းမှာနံသိသိဆိုပြီးတော့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 မျက်စိအကြည်ရဲ့အဆင်းရဲ့နှစ်ခုတိုက်တာဒီနှစ်ခုကတိုက်တော့တိုက်တယ်မြင်သိစိတ်မပေါ်ရင်ဖတ်တာမဖြစ်ဘူးအဆင်းကလည်းရှေ့မှာရှိတယ်ကိုကမျက်စိကြီးကမှိတ်ထားမယ်ဆိုရင်လည်းမြင်သိလို့မရဘူးမျက်စိတော့ဖွင့်ထားတယ်ရှေ့မှာအဆင်းမရှိဘူးဆိုရင်လည်းမြင်လို့မရဘူး အဲ့ဒီအကြောင်း၃မျိုးပေါင်းစုံမှသာလျှင်မြင်သိစိတ်ရဲ့မျက်စိအကြည်ရဲ့အဆင်းရဲ့၃မျိုးပေါင်းစုံမှု ဖြစ်သွားမှအဲ့ဒါကိုဖတ်တလို့သုံးလိုက်တာတိဏ္ဏသင်္ခတိဖတ်တော်ဆိုတာ၃ပါးပေါင်းစုံမှုကြောင့်ဖတ်တာဖြစ်တယ်မျက်စိအကြည်ရဲ့အဆင်းရဲ့မြင်သိစိတ်ရဲ့၃မျိုး အဲ့ဒီ၃မျိုးပေါင်းစုံလိုက်တာကိုဖတ်တာလို့ပြောတယ်အဲ့ဒီ၃မျိုးပေါင်းစုံတဲ့ဖတ်တာနာအကြည်ရဲ့အတန်ရဲ့ကြာတိစိတ်ကိုကတဏှာမှာအာယုံရောက်နေရင်ဘေးကခေါ်ပြခေါ်သံနေမကြားလိုက်ဘူးဘာလို့လဲဆိုတော့ကြားသိသိမပေါ်လိုက်တလောက်ခေါ်နေမသိဘူးလားဩဟိုဘက်မှာတွဲပြီးနေမိလိုက်လို့နောက်ကခေါ်မှမသိလိုက်ဘူးဟော အာယုံကအဲ့ဒီမှာမညစ်ဘူးဒါကြောင့်မို့သူကအဲ့ဒီသုံးခုပေါင်းစုံမှုကြောင့်ဖတ်တာဖြစ်တယ်နော်နှာခေါင်းနှာခေါင်းရဲ့အကြည်ဓာတ်ရဲ့အနံ့ရဲ့နာန်တိဇက်ရဲ့သုံးခုပေါင်းစုံမှာဖတ်တာဖြစ်တယ်ရှားအကြည်ရဲ့အရသာရဲ့စာတိဇက်ရဲ့ပေါင်းစုံလို့ဖြစ်တယ်နော်ကိုယ်အကြည်ရဲ့ကာယဝိညာဉ်ရဲ့ ထိတိစိတ်ရဲ့သုံးခုပေါင်းစုံတော့ဖြစ်တယ်မနောရဲ့ဓမ္မရဲ့တွေးတိစိတ်ရဲ့သုံးခုပေါင်းစုံတယ်ဓမ္မယုံနေတဲ့မှာ ဖြစ်သွားရအဲ့ဟာသုံးခုပေါင်းစုံတာမှာဓမ္မယုံနေနဲ့တွဲထိမှုကြောင့်ဖတ်တာဖြစ်တာအဲ့တော့မျက်စိမှာလည်းပဲသုံးခုပေါင်းစုံလိုက်ရင်ဖတ်တာဖြစ်သွားတာနားမှာလည်းပဲသုံးခုပေါင်းစုံလိုက်ရင် ဖတ်တာဖြစ်သွားတာနှာခေါင်းမှာ ရှာမှာကိုယ်မှာမနှောမှာအလုံးသုံးခုပေါင်းစုံပေါင်းစုံသွားတဲ့ သွားတဲ့အပေါ်မှာမှဖတ်တာဖြစ်တယ်ဆိုတော့ဖတ်တာကဘယ်နှမျိုးလဲဆိုတော့ဖတ်တာကလည်း6မျိုးနော်အတွင်းအာယနာ6မျိုးပြီးခဲ့ပြီအပြင်အာယနာအစင်တန်အနံ့ရတာ6မျိုးပြီးခဲ့ပြီဝိညာဉ်6မျိုးပြီးခဲ့ပြီအဲ့ဒီ3ခုပေါင်းစုံတာပေါ်မှာဖတ်တာဖြစ်တာဖတ်တာက6မျိုးမျက်စိမှာနားမှာနှာခေါင်းမှာရှာမှာကိုယ်မှာမနှောမှာဆိုတော့ဖတ်တာ6မျိုး အဲ့ဒီဖတ်တာကြောင့်ဘာဖြစ်တာလဲဝေဒနာဖြစ်တာရသော်ဖေကဝေဒနာရဲ့ဖြစ်ခြင်းရဲ့အကြောင်းဟာဘာလဲဆိုတော့အဲ့ဒီဖတ်တာကြောင့်ဖြစ်တာမျက်စိနဲ့အဆင်းနဲ့တိုက်လိုက်တဲ့အချိန်မှာဖတ်တာဖြစ်ပြီးတော့အဲ့ဒီပေါ်မှာမလေးဒါလေးကတော့လှလိုက်တာဒါလေးကတော့ကောင်းလိုက်တာဒါလေးကတော့ငါလိုချင်လိုက်တာဆိုရင်ဟောဝေဒနာနေပြီးတော့ အဲ့ဒီမှာနောက်ဆက်တွဲတွေဖြစ်သွားတာလှလိုက်တာ ကောင်းလိုက်တာစားတဲ့အရာသားလေးကလည်းကောင်းလိုက်တာအတန်လေးကလည်းကောင်းလိုက်တာကောင်းတယ်ဆိုရင်ဒုက္ခရဲ့ဝေဒနာဆိုးတယ်မကြိုက်ဘူးမနှစ်သက်ဘူးဆိုရင်ဒုက္ခရဲ့ဝေဒနာအလယ်လတ်ပဲကောင်းတယ်လည်းမဟုတ်ဆိုးတယ်လည်းမဟုတ်ဆိုရင်ဥပ္ပခါရဲ့ဝေဒနာဆိုပြီးတော့ဖတ်တာကြောင့် မျက်စိကနေဝေဒနာ၃ပါးဖြစ်တယ်နားမှာလည်းဝေဒနာ၃ပါးဖြစ်ပါတယ်နော်နားမှာလည်းဝေဒနာ၃ပါးကနားနဲ့အတန်နဲ့ကြားလိုက်တဲ့အချိန်မှာမလေးဒီတန်လေးကကောင်းလိုက်တာနဝင်ချိုလိုက်တာဆိုဟောဒုက္ခဝေဒနာထပ်ထပ်ပြီးကြားခြင်းအိုးကိုမကောင်းပြောတာကိုဆဲတာကြတော့နားကိုမထောင်ခြင်းဘူးဒေါသတွေဖြစ်တာဒုက္ခရဲ့ဝေဒနာ တာမန်ကြားကြားကမတ်တပ်ပဲဆိုတော့ဥပေက္ခဝေဒနာဆိုတော့အဲ့တော့မျက်စိမှာဝေဒနာ၃မျိုးနာမှာဝေဒနာ၃မျိုးနှာခေါင်းမှာဝေဒနာ၃မျိုးရှားမှာဝေဒနာ၃မျိုးခန္ဓာကိုယ်အတွေ့အထိဘောမှာဝေဒနာ၃မျိုးတင်းနာပေါ်တယ်တောက်နာပေါ်တယ်ပူနာပေါ်တယ်မကြိုက်ရင်ဒုက္ခဝေဒနာအော်ตายရတဲ့အတွေ့အထိလေးကြတော့ဟောဒုက္ခရဲ့ဝေဒနာ အလယ်လတ်တွေ့ထိကမြလေးပဲဆိုရင်တော့အလယ်လတ်ဖြစ်နေဥပ္ပခဝေဒနာဆိုတဲ့ခန္ဓာကိုယ်ပေါ်မှာလည်းဝေဒနာ၃မျိုးမနှောနဲ့ဓမ္မနဲ့ပေါင်းစုံတဲ့အခါမိမိနှစ်သက်တဲ့ပုံကိုယ်လေးအကြောင်းတွေးပြီးတော့ဝမ်းနေတာဟောဒုက္ခဝေဒနာအာကိုမနှစ်သက်တဲ့ပုံကိုယ်လေးအကြောင်းတွေးမိတော့ဒုက္ခရဲ့ဝေဒနာအလယ်လတ်တွေးရတွေးနေတာပဲဆိုတော့ဥပေက္ခဝေဒနာဆိုတော့ မျက်စိမှာဝေဒနာ၃ပါးနားမှာနှာခေါင်းမှာရှားမှာကိုယ်မှာမနှောမှာဝေဒနာ၃ပါးသည်၃ပါးသည်ဖြစ်နေတယ်အဲ့ဒါဝေဒနာဘာကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်တာအဲ့ဒီဝေဒနာကနေပြီးတော့ဥစဉ်တော့တွေတဲ့အလုံးအခုနိဗ္ဗာန်ဘာကြောင့်မရတာလဲဆိုတော့အဲ့ဒီဝေဒနာကနေတဏှာမကူအောင်မလုံနိုင်ခဲ့တာ ဒုက္ခဝေဒနာလေးပေါ်တဲ့အခါကျတော့လောဘလေးဖြစ်သွားပြီတဲ့ဒုက္ခဝေဒနာပေါ်မှာตาရာတော့လောဘဖြစ်တယ်ဒုက္ခဝေဒနာပေါ်မှာကျတော့ဒေါသဖြစ်တယ်ဥပ္ပခဝေဒနာပေါ်မှာကျတော့မောဟသွားဖြစ်တယ်အဲ့ဒီလောဘဒေါသမောဟဆိုပြီးတော့အဲ့ဒီဘက်ကိုကိုးသွားတော့အဲ့ဒါကိုတဏှာဘက်ကိုကိုးသွားလို့ဝေဒနာမှတဏှာကူးတယ်လို့ပြောတာ ဝေဒနာပေါ်ကနေမဖြတ်တတ်တော့တဏှာကုတော့မျက်စိကနေမြင်လိုက်တာနဲ့တဏှာပေါ်ရောမြင်တာလဲအဲ့ပေါ်မှာလိုချင်မှုလောဘတဏှာကြားတာပေါ်မှာဒီတန်လေးကောင်းတယ်ဆိုတော့လောဘတဏှာအော်ဒီနံလေးကမှုေးလိုက်တာလိုချင်လိုက်တာလောဘတဏှာဟောအရာသားတွေစားတဲ့အခါကျတော့ကောင်းလိုက်တာကောင်းလိုက်တာလောဘတဏှာအတွေ့အထိတွေတွေ့ထိတဲ့အခါကျတော့လောဘတဏှာ ဩမိမိနှစ်သက်တာလေးတွေတွေးပြီးတော့ပီတိဖြစ်နေတော့လောဘတဏှာဟောတာယာဝယ်လေးတွေတွေးနေတာအဲ့တော့လောဘတဏှာကလည်းတဏှာကလည်း6မျိုးတဲ့အဲ့တော့အလုံးပြန်ပေါင်းလိုက်ရင်အတွင်းအာယတနာ6ပါးအပြင်အာယတနာ6ပါးဝိညာဉ်6ပါးဖတ်တာ6ပါးဝေဒနာ6ပါး ဝေဒနာ6ပါးတစ်ခုကို3ခုနဲ့ပြန်မြောက်ရင်18ပါးပြန်ဖြစ်တယ်ဒီနေရာမှာเนาะအဲ့ဒါတော့ထားလိုက်တော့เนาะဝေဒနာ6ပါးအဲ့ဒီဘဝနေမှာတဏှာ6မျိုးရသော်ဘုရားကပုဂ္ဂိုလ်လို့တတ္တဝါလို့ပြောနေတဲ့လူတွေရဲ့တန်တာမှာသူ့မှာလည်းဒါပဲရှိတယ်ကိုယ်မှာလည်းဒါပဲရှိတယ်ဘာသာကွဲရင်ကွဲမယ်လူမျိုးကွဲရင်ကွဲမယ် အကြီးငယ်ကွဲခြင်းကွဲမယ်ယောက်ျားမိန်းမကွဲခြင်းကွဲမယ်ဒါပေမဲ့ရှိတာကအလုံးကဟာဒီ36မျိုးအလုံးမှာရှိကြရတယ်နော်လူတွေလူတွေမှာဒီ36မျိုးပဲဖြစ်နေတာအဲ့ဒီတရားတွေရဲ့အပေါ်မှာချက်သားတော်တဲ့မင်းတို့မျက်စိကိုသုံးသပ်စမ်းဦးဇင်းတို့မွေးဖွားလာတဲ့အချိန်မှာအတိတ်ကကံ အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံရဲ့အတိတ်အကြောင်းတရားမသိမှုအဝိဇ္ဇာနဲ့လိုချင်မှုတဏှာရှိပြီးတော့ကံတွေကိုပြုတ်ခဲ့တယ်ကုသိုလ်ကံတွေအကုသိုလ်ကံတွေပြုတ်ခဲ့တယ်ဦးဇင်းတို့တွေကုသိုလ်ကံအရှိန်အထောက်ပံ့ကအားကောင်းလိုက်သည့်အတွက်လူဘဝကိုရတယ်လူဖြစ်ဖို့ရာအတွက် မျက်စိနားနာလျာကိုယ်တွေပါဖို့ရအတွက်အတိတ်ကအကြောင်းကံကောင်းတဲ့ကံကပြုတ်ပေးလိုက်လို့ဒီဘဝမှာအခုမျက်စိနဲ့အခုတရားတွေနားလို့ရတယ်ဟောနားကောင်းတယ်ဟောမျက်စိအစင်မြင်ရတယ်အဲဒါတွေဟာအတိတ်ကံတွေအတိတ်ကကံကအကျိုးပေးလိုက်လို့ပစ္စုပန်မှာဒီခန္ဓာဆိုတဲ့ယုတ်တရားနံတရားရနော်အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာကြောင့်သင်္ခါရဖြစ်တာ နော်သင်္ခါရတွေသင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်ဝိညာဉ်ဝိညာဏပစ္စယနာမရူပဝိညာဉ်ကြောင့်နာရုပ်ရခဲ့ပြီတဲ့နာမရူပပစ္စယတလာယတနာအဲ့ဒီနာရုပ်ကြောင့်အခုမျက်စိနာနာလျှာကိုမနောဆိုတဲ့အတွင်းအာနာ6ပါးရတာနာမရူပပစ္စယတလာယတနာအာယုအတွင်းအာနာ6ပါးရတယ် တလာယတနာပစ္စယဖတ်တော်အဲ့မှာပြောတော့ဖတ်တာဘက်ကိုကူးပြီးပြောတော့အဲ့တော့ဦးဇင်းတို့ကအခုအဲ့ဒီဖတ်တာမကူးခင်မှာရုပ်သဘောတွေနာမ်သဘောတွေကိုအရင်ဆုံးသုံးသပ်ပြဦးဇင်းတို့ရထားတဲ့ဟာရိခန္ဓာမှာအခုမျက်စိအကြည်မျက်စိအကြည်ကဒကာဒကမတို့ရုပ်တရားလားနာမ်တရားလားရုပ်တရားပါဗျာမျက်စိအကြည်သည် ရုပ်တရား နာကြီးနှာခေါင်းကြီးရှားကြီးကိုကြီးအလုံးကယုတ်တရားတွေကျွဲနော်အဲ့ဒီယုတ်တရားတွေဖြစ်တဲ့မျက်စိအကြည်ဟာတဲ့မပြောင်းမလဲပဲနဲ့တည်နေတာဟုတ်သလားပြောင်းလဲနေတာအခုဦးဇင်းတို့တက်ကြီးလာကြီးလာတက်နေရယူလေမျက်မှန်နေ ငငယ်တော့မလေးမျက်စိနဲ့မြင်လိုက်မလေးအဝိတောင်မှငါမြင်ရတယ်အခုကျတော့မှလက်လေးနဲ့မိုးကြည့်လို့ကြည့်ရမျက်မှန်လေးနဲ့ကာကြည့်လို့ကြည့်ရဟောပြောင်းမနေဘူးလားမျက်စိအကြည့်တွေပြောင်းနေတာနော်မျက်စိအကြည့်တွေဟာပြောင်းလဲနေတာတဲ့ဖြစ်ပြီးတော့ပြက်နေတာတဲ့မြတ်စွာဘုရားက အဲ့ဒီပြောင်းလဲပြီးတော့ဖြစ်ပြက်နေတဲ့အဲ့ဒီမျက်စိအကြည်ကိုတဲ့ငါပိုင်တယ်လို့မင်းတို့ယူမယ်ဆိုရင်မှားပြီတဲ့ပိုင်လို့လားတဲ့မြတ်စွာဘုရားမင်းတို့အတ္တနဲ့ငါပိုင်တယ်လို့အဲ့ဒီမျက်စိအကြည်ကိုငါပိုင်တယ်လို့ယူဆထားရင်အဲ့ဒီငါပိုင်တယ်လို့ယူဆထားတဲ့မျက်စိတည်တင်းနေသလားမြဲနေသလား ရန်တော်များမတိမြဲပါဘူးဖေ။မျက်စိအကြည်ဟာဖြစ်ပြက်မနေဘူးလားဖြစ်ပြက်နေတယ်ဖေ။မျက်စိအကြည်တွေဟာဖြစ်ပြက်ပြောင်းလဲနေတယ်အဲ့ဒီဖြစ်ပြက်ကြီးကိုပဲငါပိုင်တယ်လို့ယူဆရရောက်မှာပေါ့တဲ့။မြတ်စွာဘုရားမိန့်တဲ့စကားနော်။အဲ့ဒီမျက်စိအကြည်ကိုများငါမျက်စိလို့များမင်းတို့သွားပြီးငါလို့များသွားသိမ့်ပိုက်ထားရင်တဲ့။ ဖြစ်တာပြက်တာကြီးကိုငါ့ကိုငါဟာလို့သိမ့်ပိုက်တာနဲ့အတူတူပဲအဲ့ဒီမျက်စိအကြည့်သည်ခြေသားတော်တဲ့အတ္တမဟုတ်ဘူးအနတ္တကိုမပိုင်ဘူးတဲ့လုံးဝမှမင်းတို့အစိုးမရဘူးတဲ့အဲ့ဒီမျက်စိအကြည့်သည်လုံးဝမှအစိုးမရတဲ့အနတ္တဆိုတာကိုညာနဲ့ပေါက်အောင်ကိုရှုရမယ်ညာနဲ့ပေါက်အောင်ကြည့်ရ ဒီမျက်စိကိုအင်မတန်မှခင်တွယ်ကြတယ်တဲ့ငါမျက်စိငါမျက်စိဆိုပြီးတော့ဒီမျက်စိလေးမကန့်အောင်လဲအယံကိုတတ္တဝါတွေကစောင့်ရှောက်ကြရတာနော်ဒါပေမဲ့ဘလောက်ပဲစောင့်ရှောက်စောင့်ရှောက်အဲ့ဒီမျက်စိဟာကိုပိုင်သလားမပိုင်ဘူးလားဆိုတာသိချာကြည့်ကိုကိုပိုင်မဟုတ်ဘူးအနတ္တအဲ့ဒီအနတ္တလက္ခဏာမြင်လိုက်တဲ့အခါကျမှအော်ငါကိုမဟုတ်ပါလားဆိုတဲ့ဒိဋ္ဌိပြုတ်တာ အဲ့လိုမှမဟုတ်လည်းမမြင်တာလဲငါမျက်ငါမျက်စိပဲမြင်တာလဲငါမြင်တယ်ပဲသွားယူတာငါငါနဲ့လုံတာတကယ်တော့မဟုတ်ဘူးတဲ့အဲ့ဒီမျက်စိကဟိုးအတိတ်ကကံကြောင့်ရလာတဲ့အကျိုးတရားအတိတ်ကံကတော့မကောင်းခဲ့ရင်ကိုယ့်ဟာကိုမျက်စိဘလောက်ကြည့်ခြင်းကြည့်ခြင်းကန်းတဲ့ဘဝနဲ့ရမှာအတိတ်ကံကတော့အကျိုးမပေးရင်မြင်လို့မရအခုအတိတ်ကံကအကျိုးပေးလိုက်လို့ ဟိုဘက်ကအကြောင်းဒီဘက်ကခန္ဓာကို အခု ကောင်းကောင်းမွန်မွန်ရတယ်ဒီခန္ဓာကိုရတယ်ကုသိုလ်ကြောင့်ရတယ်အကျိုးတရားအဲ့တော့အကျိုးတရားဖြစ်တဲ့ဒီမျက်စိဆိုတာကသူ့အတူဖောက်ပြန်ပြောင်းလဲနေတာရုပ်သဘောတွေဟာရုပ်ပဏလက္ခဏာဖောက်ပြန်ပြောင်းလဲနေလို့ဒီကြောင့်မို့မျက်စိတွေမွဲလာတယ်မျက်စိတွေကျိန်းတယ်မျက်စိတွေစက်တယ်မျက်စိတွေနာတယ်ဟောမျက်ရိုးတွေကြိုက်တယ်မျက်စိတွေကဘလို့ဖြစ်တယ်ဖြစ်နေတာဖောက်ပြန်ပြောင်းလဲနေလို့ အဲ့ဒါကြောင့်မို့မြတ်စွာဘုရားချက်သားတော်တဲ့အဲ့ဒီမျက်စိကိုငါမျက်စိလို့များအတ္တနဲ့အယူသွားပြီးမလွဲနဲ့တက္ကာယဒိဋ္ဌိကိုပယ်ပါအော်ဒီမျက်စိဆိုတာငါရဲ့ကိုယ်ပိုင်မဟုတ်ပါလားဒီမျက်စိဆိုတာတကယ်တမ်းတော့ငါကိုယ်ပိုင်မဟုတ်ဘူးအနတ္တသဘောသူသဘောသူစောင်းနေတာလို့ဉာဏ်ကအဲ့ဒီမျက်စိရဲ့အပေါ်မှာအဲ့ဒီလိုတက္ကာယဒိဋ္ဌိခွာပြီးတော့ အနတ္တလက္ခဏာပေါက်အောင်အဲ့ဒီလိုရှုရမယ်တရားလိုခြင်းနဲ့ပုဂ္ဂိုလ်များကသဘောတရားတွေကို စိုက်အောင်ဉာဏ်နဲ့ကြည့်ရမှာနော်နိဗ္ဗာန်ကိုလိုချင်ပါတယ်လိုချင်ပါတယ်ဆိုရင်ဒီယုတ်တရားတွေနံတရားတွေအပေါ်မှာပဲရှုရဒီယုတ်ဒီနံပေါ်ကနေမှအဲ့ဒီတက္ကာယဒိဋ္ဌိမဖြုတ်သက်မြဘယ်တော့မှသောတာပန်မတည်ပါဘူးတက္ကာယဒိဋ္ဌိက ဒီရုပ်ပေါ်နာမ်ပေါ်မှာစွဲနေတဲ့အယူလွဲကိုမြတ်စွာဘုရားကဖြုတ်ပေးခြင်းလို့ချက်သားတော်တဲ့အဲ့ဒီဖောက်ပြန်ပြောင်းလဲတတ်တဲ့ရုပ်သဘောဖြစ်တဲ့မျက်စိအကြည့်ကိုအတ္တအဖြစ်ယူရင်မင်းတို့မှားပြီတဲ့ဘာလို့လဲဆိုတော့အဲ့ဒီရုပ်သဘောဟာ ဖြစ်ပြီးပြက်နေရလို့အဲ့ဒီမျက်စိကိုငါကိုလို့ယူရင် ဖြစ်ပျက်ကိုငါကိုလို့မင်းတို့ယူတာနဲ့အတူတူပဲတဲ့ ဖြစ်ပြက်မင်းတို့ပိုင်မမပိုင်တာမပိုင်လို့ဟိုကဖြစ်ပြက်နေရတာတဲ့ဒါကြောင့်မို့အဲ့ဒီတက္ကာယဒိဋ္ဌိကိုခွာပြီးတော့အော်ဒီမျက်စိအကြည်တွေဒီယုတ်တရားတွေဟာဖောက်ပြန်နေတယ်မျက်စိတွေကလည်းအခုသူကနဲ့သူဖောက်ပြန်နေတယ်ပြောင်းလဲနေတယ်ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေဟာအစိုးမရတဲ့အနတ္တပါလားလို့အနတ္တလက္ခဏာပေါက်အောင်အဲ့ဒီလိုရှုပါနော်အစိုးမရဘူးဒီဟာကြီးဟာ အနတ္တသဘောပဲမျက်စိကငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုရင်ဒိဋ္ဌိခွာပြီးငါ့ကိုမဟုတ်ငါဥစ္စာမဟုတ်တဲ့အစိုးမရတဲ့သဘောသူသဘောသူဆောင်းနေတဲ့သူကသူဖြစ်ပြီးပြက်နေတဲ့သဘာဝတရားလို့ရှုလိုက်ရင်အနတ္တလက္ခဏာဉာဏ်ပေါက်သွားပြီမျက်စိအကြည်ရဲ့အပေါ်မှာမြတ်စွာဘုရားအဲ့လိုမြင်အောင်ခြေသားတို့ရှုရမယ်ကဲအဲ့ဒီကနေပြီးတော့မျက်စိအကြည်ကနေပြီးတော့ဥစဉ်တို့နာနာကလည်းဒီတိုင်းပဲတဲ့ ကြားတတ်တဲ့နာအကြည်ဓာတ်ဟာယုတ်တရားအဲ့ဒီအကြည်ဖြစ်တဲ့ယုတ်တရားသည်ရုပ်ပနလက္ခဏာသူကလည်းဖောက်ပြန်ပြောင်းလဲနေတာတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြောင်းလဲလာတော့နားတွေလဲလာပြီပြောတာမကြဘူးလက်ချက်တွေတက်ပြီဘာလို့လဲနားတွေဟာပြောင်းလဲနေအဲ့ဒီနားရဲ့သဘောဟာ မြတ်စွာဘုရားချက်သားတို့အဲ့ဒါမင်းတို့ကိုကိုပိုင်ဟုတ်သလားမဟုတ်ဘူးလားပြန်ဆန်းစစ်မဟုတ်ပါဘူးဗျာဒီနာကြည်ဓာတ်တွေဟာဖောက်ပြန်နေတယ်ပြောင်းလဲနေတယ်ပျက်စီးနေတယ်ဖောက်ပြန်ပြောင်းလဲပျက်စီးနေလို့အနိစ္စမမြဲဘူးတဲ့အဲ့ဒီနာကြည်ကိုများငါကြားတယ်ငါနာငါနာလို့လို့ရင်မင်းတို့အဲ့ဒါဖြစ်ပျက်ကိုငါပိုင်တယ်လို့သွားယူရတဲ့အတူတူပဲတဲ့ အဲ့ဒီနားကြည်သည် သူ့တဘာဝသူဆောင်းနေတာပဲငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးလို့ယူရင်အနတ္တအဲ့ဒါအမှန်မြင်တာအတ္တလို့ယူရင်တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဆွဲမယ်အယူမှားဒီနာကြည်သည်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမပိုင်ဘူးလို့သိရင်အဲ့ဒါဒီအနတ္တလက္ခဏာအယူမှားအဲ့တော့အတ္တဒိဋ္ဌိကို ဖြုတ်ပါနာကြည်ရှိလို့ သူ့အတူကြားရတဲ့အတန်တွေလည်းသူ့အတူပေါ်လာတာကိုနဲ့ဘာမှမဆိုင်ဘူးတဲ့အဲ့ဒီနားအကြီးနှာခေါင်းအကြီးရှားအကြီးကိုအကြီးနော်မနောအကြီးအဲ့ဒီအကြီးအတွင်းအာရဏ6ပါးကိုအကြီးကလည်းမတင်တလက်လာပြန်ပြီတောင့်တလက်လာပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးတွေဖောက်ပြန်လာတဲ့အခါကာယအကြီးဓာတ်ပေါ်မှာ တင်တလဲတောင်းတလဲဘူးတလဲအေးတလဲနွေတလဲဖောက်ပြန်နေတာနော်နှာခေါင်းကလည်းမှွေးတလဲနံတလဲကြိုင်တလဲနှာခေါင်းမှာရှားပေါ်မှာလဲခြင်တလဲဖန်တလဲစက်တလဲခါတလဲဟောရုပ်တဘာဝတွေဟာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတယ်အဲ့ဒီဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေဒီတင်တလဲလာလဲရုပ်ရဖောက်ပြန်တဲ့သဘောပူတလဲလာလဲရုပ်ရဖောက်ပြန်တဲ့သဘော ကိုက်တလှဲလာလဲရုပ်ရဖောက်ပြန်တဲ့သဘောခန္ဓာကိုယ်ပေါ်မှာညံလင်းနဲ့ကြည်နေလိုက်တဲ့အခါကျတော့ပူဓာတလှဲတောက်နာတလှဲတင်းနာတလှဲထုံနာတလှဲရိပ်ရိပ်ရွရွမွားမွားရှိန်ရှိန်ဖိမ့်ဖိမ့်နဲ့ဩအမျိုးမျိုးဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေဒီငါရဲ့အတ္တမဟုတ်ငါကိုယ်ပိုင်မဟုတ်ပါလားဒီရုပ်သဘောတွေကို သွားပြီးတော့ငါကိုယ်ပိုင်လို့ယူရင် တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဩဒီယုတ်သဘောတွေဟာသူဟာနဲ့သူတင်းတလဲတောင်းတလဲပုတ်တလဲအေးတလဲနဲ့အမျိုးမျိုးဖောက်ပြန်နေပါလားအမျိုးမျိုးပြောင်းလဲနေပါလားဒီအမျိုးမျိုးဖောက်ပြန်ပြောင်းလဲနေတဲ့သဘောတရားတွေဒီငါကိုယ်ပိုင်မဟုတ်အစိုးလဲမရပါလားလို့သိရင်အနတ္တာကာရမတွေကိုခန္ဓာကိုယ်မှာညံနဲ့တခါတည်းလိုက်ပြီးတော့ရှုရင်းတဲ့တရားကိုနားလိုက်နော် နာကတရားနာပြီးတော့ဉာဏ်ကခန္ဓာဘက်ကိုလှက်ရှုခန္ဓာဘက်ကိုတခါတည်းလှက်ရှုသွားတဲ့ခါကျတော့အော်ဒီရုပ်သဘောတွေဟာအခုကြားတယ်ကြားနေတဲ့နာကြီးရုပ်သဘောတွေတစ်ခုပြီးတစ်ခုပြောင်းနေတာပြောင်းပြောင်းပြီးကြားနေရပြောင်းလဲနေတာနော်မျက်စိအမြင်တွေကလည်းပြောင်းနေရနော်အဲ့တော့ခန္ဓာကိုယ်ပေါ်မှာပူတာတောက်တာတင်းတာတွေကလည်းပြောင်းလဲနေတာနှာခေါင်းအနံ့တွေကလည်းပြောင်းလဲနေတယ် အဲ့ဒီလိုတခါတည်းရုပ်ရသဘောတွေအတွင်းအာယနာ6ပါးတွေအကုန်လုံးဟာဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေပါလားပူတက်လက်လာပြာမီအေးတက်လက်လာပြာမီထုံတက်လက်လာပြာမီကျင်တက်လက်လာပြာမီကြိုက်တက်လက်လာပြာမီအမျိုးမျိုးဖောက်ပြန်ပြောင်းလဲပြီးတော့နေတဲ့သဘောတရားတွေဒီအော်ငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါလည်းမဟုတ်ပါလား ငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဆိုရင်တက္ကာယဒိဋ္ဌိပြုတ်သွားပြီဒါတည်ငါပြုတ်တာနော်တည်ငါအမှန်ကိုမြင်သွားတာပူတယ်တောက်တယ်တင်းတယ်ငါပူတယ်ငါတောက်တယ်ဆိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိလာတော့မှာအဲ့ဒီအတ္တဒိဋ္ဌိလာရင်နောက်ကဒေါသမိတွေတောက်တော့မှာအခုတော့အမှန်မြင်အောင်ကြည့်လိုက်တော့ဩ တင်းတက်လဲတောက်တက်လဲပူတက်လဲအေးတက်လဲအမျိုးမျိုးဖောက်ပြန်ပြောင်းလဲနေရတဲ့ရုပ်သဘောတွေဟာသူ့သဘောသူဆောင်နေတာပဲငါသဘောမဟုတ်ဘူးလို့သိလိုက်ရင်အနတ္တလက္ခဏာညာအဲ့ဒီအနတ္တလက္ခဏာညာကဥစဉ်တို့ဒကာဓမ္မတွေတာမန်မရဘူးနော်မြတ်စွာဘုရားဟောတော်မူလို့ဥစဉ်တို့သိနိုင်တာဒါကြောင့်မို့မြတ်စွာဘုရားသာသနာကိုအနတ္တသာသနာတဲ့အတ္တသာသနာမဟုတ်ဘူး အနတ္တသာသနာသူသဘောသူဆောင်းတာသူ့လောက်သူလောက်တာသူဖြစ်ချိန်တန်သူ့သူဖြစ်နေကိုအတ္တနဲ့ဘာတစ်ခုမှလုံးလို့မရဘူးလောကလူသားတွေအကုန်လုံးကအတ္တနဲ့လှုပ်တာမြတ်စွာဘုရားကတော့အနတ္တလို့ပြောတာအဲ့တော့ခန္ဓာကိုယ်တစ်ခုလုံးဖြစ်ပေါ်လာသမျှအရာအလုံးမျက်စိအကြည်နားကြည်ရှားကြည်ကိုယ်ကြည်မနှောကြည်ဆိုတဲ့အတွင်းအာယတနာ6ပါးအကုန်လုံးရဲ့အပေါ်မှာ အတ္တလားအနတ္တလားလို့ညာနဲ့မြင်အောင်ကြည်သားမှာဖြစ်တာတဲ့ယဟန်တော်တွေကိုမြတ်စွာဘုရားကြည်လိုက်တဲ့အခါကျတော့မြတ်စွာဘုရားတဲ့ဘာတစ်ခုမှ ပိုင်နေဆိုတာမရှိပါဘူးဘုရားတောင်းတဲ့သဘောလေးပေါ်တယ်ကိုပိုင်နေဆို မတောင်းနဲ့လို့အမိန်ပေးကြည့်ပေါ့တင်းတာလေးပေါ်တယ်မတင်းနဲ့လို့အမိန်ပေးကြည့်ပေါ့မရဘူးကြားလာတဲ့အတန်းလေးမကြားနဲ့လို့နားကိုအမိန်ပေးကြည့်မရဘူး မျက်စိနဲ့အစင်းနဲ့တိုက်မမြင်တတ်လို့အမိန်ပေးကြည့်မရဘူးမျက်စိအကြည့်ပါလို့မြင်ကိုမြင်ရအဲ့ဒါကြောင့်အတ္တမဟုတ်ဘူးအနတ္တจิตသားတို့တဲ့မင်းတို့ရဲ့ခန္ဓာကိုယ်ပေါ်မှာအကုန်လုံးအာယုံ6ပါးတကား6ပေါက်မှာအခုပြောတဲ့အတွင်းအာယတနာ6ပါးအလုံးဟာကိုယ့်ရဲ့ကိုယ်ပိုင်မဟုတ်ဘူးဆိုတာကိုจิตသားတို့မင်းတို့အနတ္တလက္ခဏာပေါက်အောင်ရှုပွားရမယ် ဒါအတွင်းအာယနာ6ပါအဲ့ဒီလိုပဲတဲ့အစင်းတဲ့ဟောရှေ့ကအစင်းကလည်းမျက်စိအကြည့်ရှိလို့အဲ့အစင်းကမြင်လို့ရတာတဲ့မြင်တဲ့အစင်းကိုငါမြင်တယ်ငါမြင်တယ်သွားလို့တာငါပိုင်လို့လားတဲ့အဲ့ဒီအစင်းတွေကဟိုဆင်းနေရရှေ့ရဆင်းနေရလေသူ့အနဲ့သူပေါ်သူ့အနဲ့သူပြောင်းနေတာတဲ့အဲ့ဒီအစင်းကလည်းကိုမပိုင်ဘူး ရှေ့ကအဖြူလေးတွေအစိမ့်လေးတွေအဝါလေးတွေအဲ့ဒါလေးတွေကြည်ရင်ကြည်ရင်ပြောင်းနေတာသူတို့ကလေအဲ့ဒီအပြင်ကအဆင်းအဲ့ဒီမျက်စိအကြည့်ရှိလို့သူကလာတိုက်တာတဲ့မျက်စိကကန်းနေလဲလာတိုက်လို့မရအောင် မျက်စိပိတ်ထိုင်လဲလာတိုက်လို့မရပါဘူးတဲ့အဲ့ဒီအဆင်းဆိုတဲ့ယုတ်တရားကရောမင်းတို့ကိုယ်ပိုင်ဟုတ်လို့လားအဲ့ဒါကိုတခါတည်းအဆင်းကိုလဲအိုးငါအဆင်း နော်ငါမြင်တယ်ဆိုပြီးတော့သွားပြီးတော့တဏ္ဍာကနဲ့သွားပြီးသိမ့်ပိုက်တယ်အတ္တအာဖြင့်ဒိဋ္ဌိအာဖြင့်အတ္တဒိဋ္ဌိနဲ့ယူတယ်တက္ကရာဒိဋ္ဌိနဲ့ငါမြင်တယ်လို့လဲသွားပြီးတော့ယူကြတယ်တဲ့အဲ့ဒီအစင်းတွေရဲ့အပေါ်မှာတကယ်တမ်းကတော့အဲ့ဒီအစင်းတွေကလည်းအနတ္တတော့သူတော်သူဖောက်ပြန်ပြောင်းလဲနေအဲ့ဒါအတ္တနဲ့ငါမြင်တယ်လို့လဲလုံးလို့မရဘူးတဲ့မျက်စိအကြည့်ရှိလို့ဟိုကအစင်းကလည်းရှေ့ရောက်လာလို့နှစ်ခုပေါင်းစုံလို့မြင်ရင်းတက်တက်ပဲရှိတာ အဲ့ဒီပေါ်မှာအတ္တနဲ့အယူမလွဲပါနဲ့တဲ့အနတ္တနဲ့ယူရပါ။အော်အနတ္တသဘောအစင်းတွေကလည်းသူ့သဘောသူဖောက်ပြန်ပြောင်းလဲနေပါလားလို့အနတ္တလက္ခဏာဉာဏ်ပေါက်အောင်ရှုရမယ်တဲ့အတ္တနဲ့မယူနဲ့တက္ကရာဒိဋ္ဌိအဖြစ်အယူမမှားပါနဲ့တဲ့နော်။တက္ကရာဒိဋ္ဌိအဖြစ်အယူမမှားပဲနဲ့အနတ္တသဘောပဲအစင်းတွေကလည်းအနတ္တသဘော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 6ပါးပေါင်းစုံမှုတွေဟာအတ္တသဘောနဲ့လိုက်ဆန်းစစ်ကြည့်ရင်ဘာတစ်ခုမှကိုပိုင်တာလည်းမရှိဆိုင်တာလည်းမရှိအစိုးရတာလည်းမရှိလို့မြတ်စွာဘုရားကခြေသားတို့အဲ့ဒါအနတ္တာနော်မျက်စိအကြည့်တွေကလည်းကိုမပိုင်ဘူးအဆင့်တွေကလည်းကိုမပိုင်ဘူးအတန်တွေကလည်းကိုမပိုင်ဘူးနားအကြည့်တွေကလည်းကိုမပိုင်ဘူးအနတ်တွေကလည်းကိုမပိုင်ဘူး အရသာတွေကလည်းကိုမပိုင်ဘူး။အော်အာယုံ6ပါးတကား6ပေါက်ကသူ့အကြောင်းနဲ့သူ့အကျိုးဖြစ်ပြီးတော့ပေါင်းစုံမှုဖြစ်နေတဲ့သဘောတရားတွေပဲအဲ့ဒီသဘောတရားတွေဒီတကယ်တမ်းတော့ငါအတ္တနဲ့ငါပိုင်တယ်ငါဆိုင်တယ်ဆိုတာဘာတစ်ခုမှမရှိပါလားအနတ္တသဘောပဲလို့အဲ့ဒီအတွင်းအာယနာ6ပါးအပြင်အာယနာ6ပါးပေါ်မှာ အနတ္တလက္ခဏာဉာဏ်နဲ့မြင်အောင်ရှုပ်ပြီးတော့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိကိုပယ်ရမယ်။ဩဒီတက္ကာယဒိဋ္ဌိပယ်ဖို့ရာအတွက်မြတ်စွာဘုရားကအခု ဟောထားတော့ဥစ္စံတော်တရားဓမ္မတွေကဩဒီတဲမှာအတွင်းအာယနာ6ပါးလဲငါကိုယ်ပိုင်မဟုတ်ဘူးအပြင်အာယနာ6ပါးလဲငါကိုယ်ပိုင်မဟုတ်ဘူးဒီအတွင်းအာယနာအပြင်အာယနာဆိုတဲ့ဒီအာယတနာ12ပါးဟာ တကယ်တော့အနတ္တသဘောပဲအတ္တသဘောနဲ့ဘာတစ်ခုမှမြင်အောင်လဲလှုပ်လို့မရဘူးကြားအောင်လဲလှုပ်လို့မရဘူးနားအောင်လဲလှုပ်လို့မရဘူးစားအောင်လဲလှုပ်ရတွေ့ထိအောင်လဲလှုပ်လို့မရဘူးသူအကြောင်းနဲ့အကျိုးတိုက်ဆိုင်ပြီးဖြစ်ပေါ်လာတဲ့သဘောတတ်တဲ့ပဲလို့အကြောင်းအကျိုးကိုလဲဆင်ញင်ရမျက်စိအကြည်ဆိုတဲ့အကြောင်းကြောင့်အဆင်းကမြင်လို့ရတယ်တခုချင်းခွဲရင်မျက်စိအကြည်ဆိုတဲ့အာယတန6ပါးသည်အကြောင်းတရား မျက်စိအကြည်အကြောင်းကြောင့်အဆင်းကိုမြင်ရတဲ့အကျိုးတရားအဲ့ဒီအဆင်းအာယုံဆိုတဲ့အကြောင်းကြောင့်ဟိုဘက်မှာဝိညာဉ်ဆိုတဲ့ဟာကအကျိုးတရားပေါ်တယ်ဝိညာဉ်ကိုအကြောင်းပြုလို့ဖတ်တာကအကျိုးဖြစ်တာဖတ်တာကအကြောင်းပြုလို့ဝေဒနာကအကျိုးဝေဒနာအကြောင်းကြောင့်တဏှာအကျိုးဆိုပြီးတော့အကြောင်းနဲ့အကျိုးဖြစ်သွားအတိတ်ဘဝတုန်းကအဝိဇ္ဇာတဏှာဥပါဒံကံဆိုတဲ့အကြောင်းတွေကြောင့်နာယုတ်နှစ်ပါးအာယတနာ အာယတနာတရားတွေရခဲ့တာဒါကြီးကအကျိုးတရားအတိတ်ဘဝတုန်းကအကြောင်းကြောင့်ဒီဘဝရတဲ့အကျိုးတရားအဲ့ဒီနာယုတ်ထဲမှာပါလာတဲ့အတွင်းအာယတနာကြောင့်အဆင်းကိုမြင်လို့ရတယ်အတန်ကိုကြားလို့ရတယ်ဒီအတွင်းအာယနာစက္ခုအကြေအားအကြောင်းတရားဟိုဘက်ကအဆင်းယုတ်ကအကျိုးတရားအဲ့ဒီအဆင်းကိုအကြောင်းပြန်လိုက်တော့ဝိညာဉ်ကအကျိုးဝိညာဉ်ကိုအကြောင်းပြန်လိုက်တော့ဖတ်တာကအကျိုး ဖတ်တာကိုအကြောင်းပြန်လိုက်တော့ဝေဒနာအကျိုးဝေဒနာအကြောင်းပြန်တော့တဏှာအကျိုးဆိုပြီးတော့အကြောင်းနဲ့အကျိုးသူ့အတူဖြစ်နေတဲ့ process ကြီးသူ့အတူဖြစ်စဉ်ကြီးအဲ့ဒီအကြောင်းအကျိုးဖြစ်စဉ်ကြီးရဲ့အပေါ်မှာသွားပြီးတော့ငါမြင်တယ်ငါကြားတယ်ငါနာတယ်ငါစားတယ်ငါတွေးထိတယ်ဆိုပြီးတော့တငါငါနဲ့သွားပြီးတော့ယူဆထားတာလွဲနေတာတဲ့အဲ့ဒီလွဲနေတဲ့ သက်ကာယဒိဋ္ဌိကြီးကိုဒီနေ့ဥစဉ်တော်ဒကာဒကမတွေမြတ်စွာဘုရားကခွာရမယ်တဲ့အဲ့ဒီအတ္တဒိဋ္ဌိသက်ကာယဒိဋ္ဌိကိုအော်မြင်တာလဲသူ့တဘာဝသူ့အတူဖြစ်နေတာရုပ်ရဖောက်ပြန်တဲ့သဘောတွေပဲအစဉ်ရုပ်တွေကလည်းဖောက်ပြန်နေတယ်အတွင်းကရုပ်တွေကလည်းဖောက်ပြန်နေတယ်မျက်စိကြည့်တယ်ဖောက်ပြန်ပြောင်းလဲနေတယ်နားကြည့်တွေကလည်းဖောက်ပြန်ပြောင်းလဲနေတယ်ဟောနားကြည့်တွေကြောသိစားတယ်တတန်ပြီးတတန်အခုဥစဉ်ဟောနေတဲ့အတန်နေတတန်ပြီးတတန်ကြားနေတယ်ကြားနေတယ်ပြောင်းနေတာ အဲ့ဒီလိုအတန်နေဟာတစ်မျိုးပြီးတစ်မျိုးဖောက်ပြန်နေပြောင်းလဲနေတဲ့နားလည်းတခါတည်းပြောင်းပြောင်းပြောင်းပြောင်းပြီးကြားနေရတဲ့အတန်တွေကလည်းတစ်မျိုးတစ်မျိုးပြောင်းပြောင်းပြီးလာနေရဩရုပ်သဘောဆိုတာရုပ်ပနလက္ခဏာဖောက်ပြန်ပြောင်းလဲနေပါလားပူဓာတွေကလည်းပြောင်းလာပြီအေးဓာတွေဖြစ်သွားပြန်ပြီကြိုက်ဓာတွေထုံဓာတွေဩခန္ဓာကြီးကလည်းပူတလဲအေးတလဲထုံတလဲကျင်းတလဲကြိုက်တလဲ ဒီအတွေးရုပ်သဘောတွေကလည်းဖောက်ပြန်ပြောင်းလဲနေပါလားစားတဲ့အခါကျတော့လည်းဖန်တလက်ငန်တလက်စက်တလက်ပြောင်းလဲနေတယ်ဟောရုပ်သဘာဝတွေအနံ့တွေကလည်းနော်ပွေတလက်နန်တလက်ပြောင်းလဲနေတယ်အော်အာယုံ6ပါးမှာတကား6ပေါက်နဲ့တွေ့တိုင်းတွေ့တိုင်းကြည်စမ်းအကုန်လုံးဒီရုပ်သဘောတွေဟာအကုန်လုံးဖောက်ပြန်ပြောင်းလဲနေရတာအဆင်ရုပ်တွေကလည်းပြောင်းနေတယ်အတန်ရုပ်တွေကလည်းပြောင်းနေတယ်အနတ်တွေကလည်းပြောင်းနေတယ် အရာသားတွေကလည်းပြောင်းနေတယ်ခန္ဓာကိုယ်အတွေ့အထိတွေကလည်းပြောင်းလဲနေတယ်အော်ရုပ်သဘောတွေဆိုတာရုပ်ပတိတိရူပံဖောက်ပြန်ပြောင်းလဲနေပါလားလို့သိရင်အရာရူပပရိစေတာညာရုပ်တရားကိုတရားတော်မတွေပိုင်းခြားပြီးတော့သိပြီတဲ့ရုပ်သဘောဆိုတာငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်သူ့ရဲ့သဘောလက္ခဏာဟာဖောက်ပြန်ခြင်းပြောင်းလဲခြင်းပဲ ရှိပါလားရုပ်ဆိုတာဖောက်ပြန်တတ်တဲ့သဘော ပြောင်းလဲတတ်တဲ့သဘောတက်တက်ပဲရှိပါလားလို့သိရင်ရုပ်ပနာလက္ခဏာနော်ရုပ်ရဲ့ဖောက်ပြန်တဲ့သဘောလက္ခဏာမြင်ပြီတဲ့အဲ့ဒီဖောက်ပြန်တတ်တဲ့မျက်စိအကြည့်ရုပ်တို့အဆင်းရုပ်တို့ဆိုတာအကြောင်းနဲ့အကျိုးဆက်ဆက်နေတာလို့သိရင်ပစ္စယပရိက္ခဉာဏ်နော်အကြောင်းအကျိုးကိုဆင်ញံသုံးတတ်တဲ့ဉာဏ် စ္စယပရိက္ခညာအဲ့ဒီညာရတာနော်ဒီယုံနာနှစ်ပါးကိုဆင်ញံသုံးတတ်တဲ့ညာနဲ့ပစ္စယပရိက္ခညာဆိုတဲ့အဲ့ဒီညာနှစ်ပါးရတဲ့ပုံကိုမျိုးကိုသုလာသောတာပန်လို့ခေါ်တာအငယ်သားသောတာပန်လို့ခေါ်တယ်နော်အငယ်သားသောတာပန်သုလာသောတာပန်ဆိုတဲ့ပုံကိုကယုံနာကိုပိုင်းခြားသိရမယ်အကြောင်းကျိုးကိုသိနိုင်တဲ့ဉာဏ်ပညာရှိရမယ်တဲ့အဲ့ဒါကိုသုလာသောတာပန်အဲ့ဒီညာနှစ်ဆင့်อ่ะနော် အဲ့တော့ဦးဇင်းတော်တရားတော်မတွေအခုဒါရုပ်တရားရုပ်တရားနှစ်ခုပေါင်းစုံလိုက်တဲ့အခါမှာ မျက်စိနဲ့အဆင်းနဲ့ပေါင်းစုံတဲ့အခါမှာမြင်သိစိတ်ပေါ်တယ်ဆိုတော့ပြောခဲ့ပြီเนาะအတွင်းအာနာ6ပါးရဲ့အပြင်အာယတနာ6ပါးရဲ့ပေါင်းစုံတဲ့အခါမှာဝိညာဉ်ဆိုတဲ့ဟောသိစိတ်လေးပေါ်လာပေါ်လာတဲ့သိစိတ်လေးဒီနန္တရားအဲရုပ်နဲ့နာနဲ့ခွဲမယ်เนาะ အခုမျက်စိအကြည်ကလည်းယုတ်တရားအဆင်းကလည်းယုတ်တရားအဲ့ဒီယုတ်နှစ်ခုပေါင်းစုံတဲ့အခါမှာသွားသွားပြီးတော့သိတတ်တာစက္ခုဝိညာဉ်ဆိုတာလေးအနန္တရားလေးဝိညာဉ်စိတ်လေးနားနဲ့အတန်နဲ့ပေါင်းတဲ့အခါမှာ သောတာဝိညာဉ်ခန္ဓာဝိညာဉ်ဇီဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ဆိုတာ အဲ့ဒီသိတတ်တဲ့ညှို့တတ်တဲ့သဘောလေးမျက်စိနဲ့ဆင်းနဲ့တိုက်တဲ့အခါမှာအဲ့ဒါလေးကိုသွားပြီးတော့ညှို့ပြီးတော့သိတတ်တယ်နားနဲ့အသံနဲ့ပေါင်းတဲ့အခါမှာညှို့ပြီးတော့သိတတ်တယ်အဲ့ဒါကဝိညာဉ်တဲ့အဲ့တော့မြတ်စွာဘုရားချက်သားတော်တဲ့မျက်စိကလည်းမမြဲဘူးအဆင်းကလည်းမမြဲဘူးအဲ့ဒီမမြဲတဲ့နှစ်ခုပေါ်မှာပေါင်းစုံပြီးတော့ပေါ်လာရတဲ့ဝိညာဉ်ကမြဲမလားတဲ့မြတ်စွာဘုရားမမြဲနိုင်ပါဘူးဖေဟာတဲ့ ဘာလို့လဲဆိုတော့မအေးဖေးရလဲသေတတ်တဲ့အမျိုးသေတတ်တဲ့အမျိုးကမွေးလာလို့သာသမီကြမှာမသေးဘဲနဲ့အသက်ရှင်တယ်ဆိုတာဘလို့မှမရှိနိုင်ဘူးတဲ့ဒီသစ်ပင်ကြီးကလည်းဟိုမှာမမြဲတဲ့အမျိုးတဲ့အဲ့ဒီမမြဲတဲ့သစ်ပင်ကြီးကို အောက်ကသူ့အရေးကြမှာမြဲတယ်ဆိုတာယူဆလို့ရမလားမရဘူးတဲ့နော် ဘာလို့လဲဆိုတစ်ပင်ရတော်မှာမမြဲတာတစ်ပင်မှာလာထိုးတဲ့အရိတ်ကဘယ်မြဲမှာလဲတဲ့မွေးတဲ့အမေဖေတွေကမှအိုနာသေးမှမလွတ်ပါဘူးဆိုတော့သူ့သားသမီးလည်းဘလို့လို့လွတ်မှာလဲမွေးလာတဲ့သားသမီးရဲ့အိုနာသေးပဲတေးရမှာပေါ့တဲ့အခုလည်းပဲမျက်စိအကြည်ကလည်းဖြစ်ပြက်တဲ့ယုတ်တရားအဆင်းကလည်းဖြစ်ပြက်တဲ့ယုတ်တရားတဲ့အဲ့ဒီဖြစ်ပြက်တဲ့ယုတ်တရားနှစ်ခုပေါင်းစုံလိုက်လို့လာပေါ်ရတဲ့ဝိညာဉ်တရားကို ချက်သားတို့အဲ့ဒါမင်းတို့မြဲတယ်လို့ယူဆမှာလားတဲ့မယူဆပါဘူးဖေ။အေးအဲ့ဒါဟာဒီဝိညာဉ်ဒီအတ္တအဖြစ်ငါစိတ်လို့မင်းတို့ယူလို့မရဘူးတဲ့။မြင်သိစိတ်လေးကသူ့လိုလိုအကြောင်းနှစ်ခုတိုက်ဆိုင်လို့အကျိုးတရားအနေနဲ့မြင်သိစိတ်ကလာဖြစ်တာတဲ့။အဲ့ဒီလာဖြစ်တဲ့အကျိုးတရားဝိညာဉ်လေးဟာလည်းမြင်သိစိတ်လေးပေါ်ပြီးတာနဲ့သိတဲ့ဝိညာဉ်လေးကလည်းဖြစ်ပြီးပြဲ။အဲ့တော့ နားနဲ့အတန်နဲ့ကြားတဲ့အခါမှာကြားသိတဲ့ကလေးကလည်းမြဲသလားမမြဲဘူးသူကလည်းကြားပြီးဟိုကရုံနှစ်ခုတိုက်တဲ့အချိန်ဒိုင်းဆိုသွားသိလိုက်တယ်ပြီးရင်သူကလည်းဖြစ်ပြီးပြက်နှာခေါင်းနဲ့အနံ့နဲ့တိုက်တဲ့အချိန်နံသိသိလေးကဖြစ်ပြီးပြက်ရှာနဲ့ရတာနဲ့သိတဲ့အချိန်မှာစသိသိလေးကဖြစ်ပြီးပြက်ကိုနဲ့တွေ့ထိတွေ့ထိတဲ့အခါမှာအဲ့ဒီဟာလေးကလည်းတွေ့ထိသိလေးကလည်းဖြစ်ပြီးပြက်အော်မနှောနဲ့ဓမ္မပေါင်းစုံတဲ့အခါမှာလည်းအဲ့ဒီတွေ့တော့ကြံစီမှုလေးတွေကလည်းဖြစ်ပြီးပြက်ဆိုတော့အဲ့ဒီဝိညာဉ်6ပါး အဲ့ဓာဒီချက်သားတော့မင်းတို့ကိုယ်ပိုင်မဟုတ်ဘူးအဲ့ဒီဝိညာဉ်တရားတွေဒီငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ပိုင်မိုင်နိုင်နိုင် ရှုသားမှာအဲ့ဒီလိုရှုပါများရင် အနတ္တလက္ခဏာညာပေါက်လာပါလိမ့်မယ်တဲ့နော်ဝိညာဉ်6ပါးအပေါ်မှာဩဒီတိတတ်တဲ့ပြောင်းပြောင်းညွတ်တတ်တဲ့ဝိညာဉ်တရားတွေသည် ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားလို့အဲ့ဒီစိတ်ပေါ်တိုင်းပေါ်တိုင်းမှာဒါစိတ်ဓာနုပတနာနဲ့ရှုတဲ့အခါကျတော့ဒါကြောင့်မို့ဇာတိစိတ်ပေါ်လာတယ်ဇာတိစိတ်ပေါ်လာနဲ့နောက်ကဘာလို့ ਆ လဲဖြစ်ပြီးပြတ်တယ်လို့ရှုอ่ะရှီယာစိတ်ကသူ့လိုလိုသွားတည်တယ်မြင်သိစိတ်လည်းပေါ်တယ်ရှီယာစိတ်ကမြင်သိစိတ်ပေါ်တယ်နောက်ကစိတ်ကအော်မြင်သိစိတ်လည်းလည်းဖြစ်ပြီးပြတ်ပါလား နှာခေါင်းနဲ့အနံတိုက်တယ်တိုက်တဲ့အခါမှာသွားပြီးနန်တိသိတ်လေးဖြစ်တယ်။အော်နန်တိသိတ်လေးကပေါ်တာလေးကလည်းကိုကြည့်လိုက်ရင်မရှိဘူး။သူ့ရဲ့သဘာဝကြောင့်အဲ့ဒီစိတ်ကသူ့လိုလိုသွားတည်တယ်။အဲ့ဒါသူ့ရဲ့သဘာဝစိတ်။ရုပ်နှစ်ခုပေါင်းစုံရင်နန်ကသူ့လိုလိုသွားသွားပေါ်တာ။အဲ့ဒီပေါ်တဲ့နန်ကိုမပေါ်ပါနဲ့လို့ဘယ်သူမှအမိန်ပေးလို့မရဘူး။ဘယ်သူမှပြောလို့မရဘူး။အဲ့ဒီပြောလို့မရတဲ့သွားသွားပြီးတော့သိတတ်တဲ့နန်။ ဟိုကမျက်စိနဲ့အဆင်းနဲ့တိုက်တယ်အဲဒါဆို तू ကသွားသိလိုက်တာပဲမြင်နာနဲ့မျက်စိနဲ့အဆင်းနဲ့တိုက်ပြီဆိုတာနဲ့မြင်သိတဲ့က तू ကသိလိုက်ပြီသိလိုက်ပြီဆိုတာနဲ့အဲ့ဒီစိတ်ကလေးဟာမြဲသလားမမြဲဘူးအဲ့ဒီစိတ်လေးကလည်းဖြစ်ပြီးပြတ်တာမြင်တာလေးမြင်သိစိတ်လေးကလည်းဖြစ်ပြီးပြက်ကြားသိစိတ်လေးကလည်းဖြစ်ပြီးပြက်နာသိစိတ်လေးကလည်းဖြစ်ပြီးပြက်စားသိစိတ်လေးကလည်းဖြစ်ပြီးပြက်တွေးထိတဲ့ဟာလေးကိုသိတဲ့စိတ်ကလေးကလည်းဖြစ်ပြီးပြက်ကြံတွေးတာလေးကလည်းတွေးပြီးပြက်ဆိုတော့ဩ အာယုံ6ပါးတကား6ပေါက်မှာဟောဒီနံတရားတွေဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ညာဘယ်မှာလဲငါ့ကိုဘယ်မှာလဲငါဟာဘယ်မှာလဲငါဥစ္စာဒီနံတရားတွေရဲ့အပေါ်မှာ နေတ္တမမနေသောဟမတုိနာမေသောအတ္တာတိဒီယုတ်တရားတွေအပေါ်မှာနေတ္တမမနေသောဟမတုိနာမေသောအတ္တာတိတဲ့နော်ဒီဟာတွေဟာငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့အဲ့ဒီလိုကိုမြင်အောင်ရှုရမယ် အဲ့ဒီနန္တရားဟာသူ့အနဲ့သူဖြစ်ပြီးပြက်နေတာကြီးကိုသိပါရတန်းနဲ့ငါစိတ်လို့သွားယူထိုင်အဲ့ဒါဒိဋ္ဌိအယူလွဲနေပြီအဲ့ဒါနန္တရားပေါ်မှာဒိဋ္ဌိကနေအဲ့ဒီပုဂ္ဂိုလ်သောတာပတ္တိမတဲလို့မရဘူးသောတာပန်ဖြစ်ခွင့်မရဘူးဘာကြောင့်လဲတဲ့အဲ့ဒီနန္တရားပေါ်မှာသူဒိဋ္ဌိမဖြုတ်လို့ယောဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးရဲ့အပေါ်မှာဒိဋ္ဌိဖြုတ်ရမှာ ဒိဋ္ဌိမဖြုတ်နိုင်မဲနဲ့ရုပ်ပေါ်မှာနာမ်ပေါ်မှာဝေဒနာပေါ်မှာသွားပြီးတော့ဒိဋ္ဌိတန်လန်ကတ်နေရင်ရှေ့ကိုတက်လို့မရလို့မြတ်စွာဘုရားကချက်သားတဲ့အဲ့ဒီအတ္တဒိဋ္ဌိကိုအရင်ခွာအနတ္တဉာဏ်ပေါက်အောင်ရှု။အော်ကြာတာလေးကလည်းဖြစ်ပြီးပြက်နာနာလေးကလည်းဖြစ်ပြီးပြက်စားတာလေးကလည်းဖြစ်ပြီးပြက်အော်ဒီဖြစ်ချင်းပြက်ချင်းနဲ့သူ့သဘောသူဖြစ်နေတဲ့သဘောတရားတွေသည်အတ္တမဟုတ် အနတ္တပါလားလို့သိရင်အတ္တဒိဋ္ဌိပြုတ် အနတ္တလက္ခဏာဉာဏ်ကြီးပေါက်ပါပြီနော်အနတ္တလက္ခဏာဉာဏ်ကြီးပေါက်သွားအောင်တခါတကမတို့ရှုရမယ်အဲ့တော့ဝိညာဉ်6မျိုးရဲ့အပေါ်မှာလဲအတ္တဒိဋ္ဌိကို ဖြုတ်ပြီးတော့အနတ္တလက္ခဏာဉာဏ်ပေါက်အောင်ရှုရမယ်နော်ဒါဦးဇင်းတို့အခုဒီ3မျိုးပြီးတဲ့အခါကျတော့အဲ့ဒီ3မျိုးပေါင်းစုံမှုရဲ့အပေါ်မှာဖြစ်ပေါ်လာတဲ့ဖတ်တာမျက်စိကနေအဆင်ကိုမြင်တယ်မြင်သိသိပေါ်တယ်သုံးခုပေါင်းစုံလို့ဖတ်တာဖြစ်တယ် အဲ့ဒီဖတ်တာကလည်းမြဲမလားတဲ့ဟိုအစင်းရုပ်တရားတွေကလည်းမမြဲဘူးသိတတ်တဲ့နံတရားလည်းမမြဲဘူးအဲ့ဒီရုပ်တရားနှစ်ခုနဲ့သိတတ်တဲ့နံနဲ့ဒီသုံးခုပေါင်းစုံပြီးမှဖြစ်ပေါ်လာရတဲ့ဖတ်တာဆိုတာမြဲတယ်ဆိုတာဘယ်လိုလုပ်ဖြစ်နိုင်မလဲချစ်သားတို့ရှေ့ဟာရရမှမမြဲရင်နောက်ကဟာဘယ်မြဲမလဲတဲ့အဲ့ဒါကြောင့်မို့မျက်စိနဲ့အစင်းနဲ့တိုက်တဲ့အခါမှာဖတ်တာဖတ်တာကလည်းဖြစ်ပြီးပြဲအဲ့ဒီဖြစ်ပြနေတဲ့ဖတ်တာဟာမင်းတို့အတ္တနဲ့ ငါကိုငါရဲ့အတွေ့အထိဒီဒီအပေါင်းဆောင်မှုဟာဒီဖတ်တာဆိုတာတွေ့ထိမှုပေါ့နော်ဒီဖတ်တာတွေ့ထိမှုဟာငါကိုငါဟာငါဥစ္စာလို့ယူဆိုင်ချက်သားတို့မင်းတို့မှားပြီအမှန်ကိုမြင်အောင်ဘာရှုရမှာလဲအနတ္တညာပေါက်အောင် ရှုရမှာတဲ့အနတ္တလက္ခဏာညာပေါက်အောင်ရှုလိုက်တဲ့အခါကျမှအော်ဒီဖတ်တာလေးကလည်းသူကသူဖြစ်ပြီးပြတ်တာပဲအော်နားနဲ့အတန်နဲ့ကြားတယ်ဖတ်တာဖြစ်တယ်ဖတ်တာဖြစ်ပြီးပြက်နှာခေါင်းနဲ့အနံ့နဲ့တွေ့တယ်ဖတ်တာဖြစ်တယ် ရှာနဲ့အရသာနဲ့တွေ့တယ်ဖတ်တာဖြစ်တယ်ကိုနဲ့အတွေ့အထိဖြစ်တယ်ဖတ်တာဖြစ်တယ်အော်မနှောနဲ့ဓမ္မပေါင်းစုံနဲ့ဖတ်တာဖြစ်တယ်အာယုံ6ပါးတကား6ပေါက်မှာဒီဖတ်တာတရားဟာလည်းပဲအော်ငါ့ကိုလည်းမဟုတ်ငါ့ဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားဖတ်တာဒီသူ့သဘောသူ ဖြစ်ပြီးပြက်နေလို့အဲ့ဒါဒီငါကိုယ်ပိုင်မဟုတ်ငါဥစ္စာမဟုတ်အနတ္တလို့အဲ့ဒီလိုဉာဏ်အမြင်ပေါက်အောင်ရှုရမယ်ဖတ်တာ6မျိုးရဲ့အပေါ်မှာနော်အဲ့တော့ အတွင်းအာနာ6ပါအမြင်အာနာ6ပါဝိညာဉ်6ပါဖတ်တာ6ပါအဲ့ဒီဖတ်တာ6ပါ ဖြစ်ခဲ့ရသည့်အတွက်ခံစားမှုဝေဒနာဖြစ်တာအဲ့ဒီဝေဒနာကလည်းကြည်သမ်းမျက်စိနဲ့အချင်းနဲ့တိုက်တယ်ကောင်းတာလေးခံစားခံစားဆိုးတာလေးခံစားခံစားအလယ်လတ်ခံစားခံစားခံစားမှုလေးကမြဲသလားမမြဲဘူး။ဩရှိရ ဖြစ်ပေါ်ခဲ့တဲ့ယုတ်တရားတွေနံတရားတွေတော့မမြဲတာဒီယုတ်နံပေါ်မှာခံစားတဲ့ဝေဒနာဘလို့မြဲမှာလဲတဲ့အဲ့ဒီခံစားတဲ့ဝေဒနာကိုသွားပြီးငါခံစားတယ်ငါခံစားတယ်ဆိုပြီးတော့အတ္တဒိဋ္ဌိနဲ့လုံနေရင်အဲ့ဒါတက္ကရာဒိဋ္ဌိအယူလွဲပြန်ပြီတဲ့ခြေသားတို့တဲ့အဲ့ဒီဝေဒနာ သူ့ရဲ့သဘောကိုကဖြစ်ပြက်နေရလို့မမြဲတဲ့အနိစ္စအဲ့ဒီကောင်းတာလေးပဲငါခံစားကျင်တယ်ဆိုးတာကိုငါမခံစားကျင်တော့ပါဘူးဆိုပြီးတော့ လောက်ပဲထိမ့်ထားထိမ့်ထားဘလောက်ပဲသိမ့်ထားသိမ့်ထားအဲ့ဒီဝေဒနာထိမ့်သိမ့်လို့မရဘူးမရသည့်အတွက်အဲ့ဒါသည်အနတ္တလက္ခဏာအဲ့ဒီအနတ္တလက္ခဏာဖြစ်တဲ့ဝေဒနာကိုလည်းပဲမြတ်စွာဘုရားကจิตသားတို့မျက်စိမှာဖြစ်ပေါ်လာတဲ့ဝေဒနာသည်အတ္တမဟုတ်ဘူးအနတ္တ နားနဲ့အတန်နဲ့ကြားတဲ့အခါမှာပေါ်လာတဲ့ဝေဒနာတွေဒီလဲအတ္တမဟုတ်ဘူးအနတ္တာငါကြားတယ်ငါခံစားတယ်လို့မြတ်မထင်မှတ်လိုက်နဲ့တဲ့နော်အဲ့ဒီခံစားမှုဝေဒနာရဲ့သဘောတွေဆိုတာသူသဘောသူ ဆောင်နေတာ အတ္တမဟုတ်ဘူးအနတ္တသဘောတွေနှာခေါင်းနဲ့နမ်းတော့အနတ်နဲ့နမ်းတဲ့အခါမှာခံစားမှုဝေဒနာရှာနဲ့အရသာတွေ့တဲ့အခါမှာခံစားမှုဝေဒနာ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 တွေကလည်းမျက်စိမှာပေါ်တဲ့ဝေဒနာတွေကလည်းသူ့အတူဖြစ်ပြီးပြက်နေလို့အတ္တမဟုတ်ဘူးအနတ္တနာမှာပေါ်တဲ့ဝေဒနာတွေကလည်းအတ္တမဟုတ်ဘူးအနတ္တရှားမှာပေါ်တဲ့ဝေဒနာတွေကလည်းအတ္တမဟုတ်ဘူးအနတ္တဟောအနတ္တရဲ့သဘောဖြစ်တဲ့ဒီဝေဒနာတွေဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါကိုပိုင်မဟုတ်ပါလားဒါတွေဟာ အနတ္တသဘောတွေပဲလို့အတ္တဒိဋ္ဌိကိုခွာပြီးတော့ဝေဒနာရဲ့သဘောအပေါ်မှာ အနတ္တလက္ခဏာညာပေါက်အောင်ရှုရတယ်အဲ့တော့ဝေဒနာကလည်း6မျိုးမျက်စိမှာပေါ်တဲ့ဝေဒနာကိုယ်ကိုယ်ပိုင်မဟုတ်ဘူးအတ္တမဟုတ်ဘူးအနတ္တဝေဒနာ6ပါးသည်အတ္တမဟုတ်အနတ္တအဲ့ဒီဝေဒနာတွေရဲ့အပေါ်မှာအခု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 မျက်စိနဲ့အဆင်းနဲ့တိုက်လို့မြင်သိသိပေါ်ဖတ်တာဖြစ်ဝေဒနာဖြစ်ပြီးတော့ဝေဒနာနဲ့မှအဲ့ဒီပေါ်မှာသွားပြီးတော့ကောင်းတယ်လို့သတ်မှတ်လိုက်လို့လောဘဖြစ်တာဖြစ်တဲ့လောဘမင်းတို့ကိုပိုင်လားရသော်ဖေမပိုင်ပါဘူးဖေမပိုင်ရင်ခြေသားတို့အရာဒီအတ္တလားအနတ္တလားအနတ္တပါဖေအဲ့ဒီလောဘတဏ္ဍလေးဟာတဲ့ခြေသားတို့မင်းတို့ကိုပိုင်မဟုတ်ဘူးအစိုးမရဘူးအဲ့ဒီ လောဘတဏှာလေးကို အတ္တအဖြစ်ဒိဋ္ဌိအဖြစ်အယူမလွဲနဲ့အမှန်မြင်အောင်ကြည့်ပြီးတော့အနတ္တလက္ခဏာဉာဏ်ကိုမြင်အောင် သုံးသပ်ပါသုံးသပ်လိုက်တဲ့အခါကျတော့ဩတဏှာ6ပါးကလည်းကြည့်လိုက်တဲ့အခါကျတော့တဏှာ6ပါးကလည်းဩအတ္တမဟုတ်အနတ္တဝေဒနာ6ပါးကလည်းအတ္တမဟုတ်အနတ္တဖတ်တာ6မျိုးကလည်းအတ္တမဟုတ်အနတ္တ မျက်စိအတွင်းအာရဏ6ပါးအပြင်အာရဏ6ပါးဆိုတဲ့အာယတနာ7ပါးလုံးကလည်းရုပ်သဘောတွေကလည်းအတ္တမဟုတ်အနတ္တအဲ့ဒါမှာပါတဲ့ရုပ်တဏ္ဍာနေအကုန်လုံးဘာတစ်ခုမှအတ္တမဟုတ်အနတ္တသဘောတွေတိတ္တတဝိညာဉ်ဆိုတဲ့နံတရားလေးကလည်းအတ္တမဟုတ်အနတ္တအဲ့တော့သုံးသပ်လိုက်တဲ့အခါကျတော့ဩခန္ဓာ၅ပါးယုံနာ၂ပါး အကြောင်းအကျိုးတွေဆက်ဆက်ကြည့်လိုက်တဲ့အခါကျတော့ဩမျက်စိကြည်နားကြည်ရှားကြည်မနှောကြည်ကိုကြည်ဆိုတော့ဟာဒီခန္ဓာကြီးဟာဒါအကြည်6စုံနဲ့ပြည့်နေတဲ့သဘောကြီးဟာယုတ်တရားငုတ်တော့ကြီးထိုင်နေတာကြည့်ရင် ပြည့်ညက်ပြည့်ညက်ယုတ်ပရမယုတ်ကိုကြည့်လိုက်တဲ့အခါကျတော့မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာအဆင်းတွေကပြောင်းနေတယ်ပြောင်းလဲခြင်းသဘောကိုမြင်ရင်ပရမယုတ်နားနဲ့အတန်နဲ့တိုက်တဲ့အခါမှာ ဟောတိုက်တဲ့အတန်တွေအတန်တွေကတစ်ခုပြီးတစ်ခုပြောင်းလဲနေတာကို မြင်ရင်ဟောပရမယုံခွေးတန်ကြောင်တန်ကြီးတန်ငှက်တန်ဆိုရင်ပြညတ်အတန်တွေဟာပြောင်းလဲနေပါလားလို့ပြောင်းလဲတဲ့သဘာဝကိုရှုရင်ပရမအဖြူအစိမ့်အဝါယောက်ျားမိန်းမလို့မြင်ရင်ပြညတ်အော်မြင်တဲ့အစင်းတွေဟာပြောင်းလဲနေပါလားဆိုရင်ပရမပြညတ်နဲ့ပရမတ်ကလည်းအဲ့လိုဆက်ပြီးသိရမှာနော် မျက်စိနဲ့ဆင်းတယ်တိုက်တဲ့အခါမှာမြင်မြင်ချင်းကပြညတ်ပြောင်းလဲတဲ့သဘောကိုမြင်ရင်ပရမတ်နားနဲ့အသံနဲ့တိုက်တဲ့အခါမှာတိုက်တိုက်ချင်းသည်ပြညတ်နော်ခွေတန်ကြောင်းတန်ဝင်လာတာပြညတ်အတန်နေကိုကရှုလိုက်တဲ့အခါကျမှပြောင်းလဲတဲ့သဘောရှုလိုက်တော့ပရမတ်ဆိုင်သွားတာအဲ့ဒါကြောင့်မို့နှာခေါင်းနဲ့အနံ့နဲ့တိုက်တဲ့အခါမှာမှုဲတယ်ကြိုင်းတယ်ရေမွေးနာဆိုတာပြညာအဲ့ဒီသဘောတွေကိုညာနဲ့သုံးတတ်တဲ့အခါကျတော့ပြောင်းလဲနေတဲ့သဘောကပရမတ်ရှာနဲ့အရသာတွေ့တည်တဲ့အခါကျတော့ပြညာ ပြဉ္ညာတွေရုပ်တွေစတွေ့တာအဲ့ဒီကနေမှပြောင်းလဲတဲ့သဘောလေးကိုစောင့်ပြီးတော့ရှုတော့ပရမခန္ဓာကိုယ်ကာယအတွေ့အထိပေါ်မှာပူတယ်တောက်တယ်တင်းတယ်ပေါ်လာတာကပြဉ္ညာအဲ့ဒီပေါ်တဲ့သဘောတွေဟာဖောက်ပြန်နေပါလားပြောင်းလဲနေပါလားလို့ရှုလိုက်တော့ပရမဟောပြဉ္ညာနဲ့ပရမတ်ကလည်းဆက်ပြီးတော့သိရမယ်တဲ့နော်ဝိပဿနာရှုတယ်ဆိုပရမတ်ကိုရှုမှာပရမတ်ကိုရှုတဲ့အခါကျတော့တင်နာလေးတွေပေါ်လာတယ်တောက်နာလေးတွေပေါ်လာတယ် ပေါ်လာတဲ့သဘောလေးကိုညံနဲ့စိုက်ကြည့်တဲ့အခါကျတော့တင်နာလေးကလည်းပြောင်းပြောင်းသွားတယ်တောက်နာလေးကလည်းပြောင်းပြောင်းသွားတယ်နည်းနည်းပူရာနေများများပူတယ်အများကြီးပူရာနေမှာအေးသွားတယ်ဟောပြောင်းနေတာဩရုပ်ပနာလက္ခဏာဖောက်ပြန်ပြောင်းလဲနေတဲ့သဘောလို့ရှုလိုက်တဲ့အခါကျတော့အဲ့ဒါပရမတဲ့နော်အဲ့တော့ပရမတ်ရဲ့သဘောကသူ့သဘောသူဖောက်ပြန်နေပါလားပြောင်းလဲနေပါလားပရမတ်ရဲ့သဘောတရားတွေဟာဖောက်ပြန်ပြောင်းလဲနေပါလားလို့ သိတယ်တဲ့မနောနဲ့ဓမ္မနဲ့တွေ့တဲ့အခါမှာလည်းပဲဟောဒါအာယုံသမီးအာယုံဆွေအာယုံမျိုးအာယုံအတွေ့အာယုံเนี่ยပြောင်းပြောင်းပြောင်းပြောင်းတွေးနေတာကိုသိရင်ပရမတဲ့ဟောစတွေးတွေးခြင်းကပြညတ်ပေါ်မှာတွေးနေတာเนาะပြညတ်အာယုံတွေရဲ့အပေါ်မှာသွားပြီးတော့တွေးနေတာဟောပြောင်းလဲတဲ့သဘောတွေကြည့်တော့ပရမစိုက်တယ်တဲ့ဒါကြောင့်မို့ပြညတ်နဲ့ပရမတ်ကလည်း မျက်စိတကာနားတကာရှားတကာကိုယ်တကာမနှောတကာဆိုတဲ့အာယုံ6ပါးတကာ6ပေါက်ရဲ့ပေါ်မှာပညာနဲ့ပရမတ်ကလည်းအဲ့ဒီလိုခွဲသိရမယ်ယုံနံကိုလည်းပိုင်းခြားသိရမယ်ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေဟာယုတ်တရားအဲ့ဒီမျက်စိနဲ့အဆင်းနဲ့ပြောင်းနိုင်ပြောင်းနိုင်သောယုတ်တရားတွေကိုပြောင်းပြောင်းညွတ်ညွတ်ပြီးတော့သိတာကနာဩနာရသဘောကလည်းပြောင်းညွတ်တတ်တာယုတ်ကဖောက်ပြန်တတ်တာဩဖောက်ပြန်ပြောင်းလဲတတ်တာကယုတ်ပြောင်းညွတ်တတ်တာကနာ နားနဲ့အတန်နဲ့တိုက်တဲ့အခါမှာဖောက်ပြန်ပြောင်းလဲတာကယုတ်အဲ့ဒီအတန်လေးကိုညွတ်ညွတ်ပြီးသိတာကနာဟောနားနဲ့အတန်နဲ့တွေ့တဲ့အခါမှာလည်းယုတ်နဲ့နာနှာခေါင်းနဲ့အနံ့နဲ့တွေ့တဲ့အခါမှာဖောက်ပြန်ပြောင်းလဲနေတာကယုတ်အဲ့ဒါလေးကိုနံတိသိလေးပေါ်တာကဝိညာဉ်ဝိညာဉ်ဆိုတာနန္တရားရှာနဲ့အရသာတွေ့ထိတဲ့အခါမှာသွားပြီးတော့သိတာကနာဖောက်ပြန်ပြောင်းလဲပြီးတော့နေတာကယုတ်ခန္ဓာကိုယ်ပေါ်မှာလည်းပဲဒီတိုင်းပဲ အာယုံ6ပါးတကား6ပါးမှာရုပ်ရသဘောတွေဖောက်ပြန်နိုင်ဖောက်ပြန်နိုင်မှာနာလေးကပြောင်းပြောင်းပြောင်းပြောင်းပြီးတော့ညွတ်တာမြင်တာလေးကိုပြောင်းညွတ်တယ်ကြားတာလေးကိုပြောင်းညွတ်တယ်နာနာလေးကိုပြောင်းညွတ်တယ်စားတာလေးကိုပြောင်းညွတ်တယ်တွေးထိတာလေးကိုပြောင်းညွတ်တယ်ကြံတွေးတာလေးတွေမှာလည်းပြောင်းပြောင်းညွတ်နေတယ်တဲ့အဲ့ဒီလိုသိလိုက်ရင်ဥဒေနောဒကာဓမ္မတွေအဲ့ဒါနာမရူပပဋိစေဒညာတဲ့နာနဲ့ရုပ်ကိုပိုင်းခြားပြီးတော့သိပြီ နာနဲ့ရုပ်ကိုပိုင်းခြားသိတော့ဩဒါနန္တရားတွေနန္တရားကဝိညာဉ်နဲ့နန္တရားလားဆိုမဟုတ်ဘူးတဲ့ဖတ်တာကလည်းနန္တရားဝေဒနာကလည်းနန္တရားသစ်တဏှာကလည်းနန္တရားတွေတဲ့နော်အဲ့ဒါစိတ်စိတ်တသိတွေကအကုန်လုံးကနန္တရားတွေတဲ့အဲ့ဒီနန္တရားတွေဟာအကုန်လုံးဖြစ်ပြီးတော့ပြတ်နေတဲ့သဘောနော်အဲ့ဒီတော့ နံတရားတွေကယုံမျက်စိအကြည်အတွင်းအာနာ6ပါးအမြင်အာနာ6ပါးမှာမျက်စိအကြည်နားကြည်ရှားကြည်ကိုကြည်ဆိုဒါတွေကယုတ်သဘောတွေယုတ်သဘောတွေကဖောက်ပြန်ပြောင်းလဲနေတဲ့အစင်းအတန်အနှံ့အရသာတွေ့ထိတရားတွေဖောက်ပြန်ပြောင်းလဲနေတယ်။အော်ယုတ်သဘာဝတွေကဖောက်ပြန်ပြောင်းလဲနေတယ်။ယုတ်တွေဖောက်ပြန်နိုင်ဖောက်ပြန်နိုင်မှာပြောင်းပြောင်းညွတ်တယ်။နာနာကလည်းပြောင်းညွတ်တယ်။အဲ့ဒါကယုတ်နဲ့နာနာကအဲ့တခုတည်းလားဆိုတော့မဟုတ်ဘူး။နာဆိုတာက ဖတ်တာလဲနာဝေဒနာလဲနာတဏှာလဲနာအဲ့ဒီနာတရားတွေကအကုန်လုံးเนาะနာရသဘောရုပ်ရသဘောနာရသဘောကိုအဲ့ဒီလိုပိုက်ခြားသိတော့နာမရူပပရိစေဒညာနာမရူပပရိစေဒညာပြီးတော့အော်မျက်စိအကြည်ရှိလို့အဆင်းကိုမြင်ရတာမျက်စိဒီဒီအကြောင်းတရားအဆင်းဒီအကျိုးတရားအဆင်းကို အကြောင်းပြန်လိုက်တော့ဝိညာဉ်ဆိုတာကအကျိုးတရားတဲ့မျက်စိမှာမြင်သိသိလေးပေါ်လာတာအကျိုးတရား ဝိညာဉ်ကိုအကြောင်းပြန်လိုက်တော့ဖတ်တာကအကျိုးဖတ်တာကိုအကြောင်းပြန်လိုက်တော့ဝေဒနာကအကျိုးဝေဒနာအကြောင်းပြန်လိုက်တော့တဏှာအကျိုးဩတကယ်တမ်းကတော့ဒီခန္ဓာကိုယ်ကြီးရဲ့ဖြစ်စဉ်ကြီးဟာတဘာဝဖြစ်စဉ်ကြီးကအကြောင်းအကျိုးတွက်သူဆက်ဆက်ပြီးတော့ဖြစ်ပြနေတဲ့အကြောင်းအကျိုးဖြစ်စဉ်ကြီးပဲရှိတယ်ငါမြင်တယ်မရှိဘူးငါကြားတယ်မရှိဘူးငါနားတယ်မရှိဘူးငါစားတယ်မရှိဘူးတကယ်တမ်းကြတော့ သူ့ဟာနဲ့သူအကြောင်းနေညင်ညွတ်လို့ဖြစ်နေရတာနာခံရင်ခုတရားဘလောက်ဟောဟောမကြတော့ဘူးနော်အော်အကြောင်းညင်ညွတ်လို့အကြောင်းနေပေါင်းစုံလို့ဖြစ်ပေါ်နေတဲ့ယုတ်ဓမ္မနန္ဓမတွေပဲရှိပါလားဒါတွေဟာအကြောင်းနဲ့အကျိုးဖြစ်ပြီးတော့ပြက်နေရတဲ့သဘောတွေပဲအဲ့ဒီမြင်သိစိတ်လေးတွေအကြောင်းအကျိုးဖြစ်ပေါ်သွားတဲ့ဟာလေးတွေအဲ့ဒီယုတ်တရားတွေနန္တရားတွေဟာ သူ့အတူဖြစ်ပြီးပြက်နေတာတဲ့။ဩအကြောင်းနဲ့အကျိုးဖြစ်တယ်အကြောင်းနဲ့အကျိုးပြက်တယ်။နော်။အကြောင်းကျိုးဖြစ်ပြီးအကြောင်းကျိုးပြက်သွားတာပဲ။ဒီယုတ်တပနန္ဓမတွေသူ့တဘာဝသူဆောင်နေတာအကြောင်းကျိုးဖြစ်ပြီးအကြောင်းကျိုးပြတ်တာပဲရှိတယ်ငါကိုယ်လည်းမရှိဘူးငါဟာလည်းမရှိဘူးငါဥစ္စာလည်းမရှိဘူးလို့ရုပ်ရဲ့အပေါ်မှာလည်းရှုပါနာမ်ရဲ့အပေါ်မှာလည်းရှုပါအကြောင်းကျိုးတွေရဲ့အပေါ်မှာလည်းရှုပါအကြောင်းနဲ့အကျိုးနဲ့ ယုတ်ဓမ္မနန္ဓမ္မတွေဟာအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပျက်နေတဲ့သဘောတရားသက်သက်ပဲရှိတယ်ငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးယောက်ျားဆိုတာမရှိဘူးမိန်းမဆိုတာမရှိဘူးငါတို့တစ်ပါးယောက်ျားမိန်းမဆိုတာမရှိငါကိုငါဟာငါဥစ္စာဆိုတာမရှိယုတ်ဓမ္မနန္ဓမ္မပဲရှိတယ်အကြောင်းကျိုးဖြစ်ပြနေတာပဲရှိတယ်လို့ အကြောင်းကျိုးဖြစ်စဉ်ပြက်စဉ်နဲ့ရုပ်ဓမ္မနံဓမ္မတွေကိုအဲ့ဒီလိုဉာဏ်နဲ့မှပိုင်းခြားပြီးတော့သိလိုက်ရင်ဥစဉ်တို့ဒကာဓမ္မတွေနာမရူပပဋိစေဒဉာဏ်နဲ့ပစ္စယပဋိခဉာဏ်ဆိုတဲ့အဲ့ဒီဉာဏ်ကြီးနှစ်ပါးရပါပြီသာသနာနဲ့တွေ့ရကြုံနှပ်ပြီလူဖြစ်ရကြုံနှပ်ပြီသာသနာနဲ့တွေ့လို့မှအဲ့ဒီယုံနာနှစ်ပါးကိုလည်းမသိဘူးအကြောင်းကျိုးကိုလည်းမသိဘူးဆိုရင်တော့လူဖြစ်ကြုံမနှပ်ဘူးတဲ့အခုဥစဉ်တို့ဒကာဓမ္မတွေ ဒါတရားနာနေရင်လည်းညာနဲ့လိုက်ပြီးကိုယ်ခန္ဓာကိုယ်တွေလိုက်ကြည့်သုံးသပ်လိုက်တဲ့အခါကျတော့အော်ဒီလိုအကြောင်းအကျိုးဆက်ဆက်နေတဲ့ယုတ်ဓမ္မနန္ဓမတွေဟာငါပိုင်တယ်ဆိုတာမရှိငါဆိုင်တယ်ဆိုတာမရှိငါကိုယ်ဆိုတာမရှိငါဥစ္စာဆိုတာမရှိပါလားလို့အဲ့ဒီလိုသိရမယ်အဲ့လိုသိပြီးတော့ကဲရှေ့ဆက်တဲ့တော့သမတနာညာတဲ့ အဲ့ဒီသောသောပြောတဲ့ယုတ်တရားတွေပူတလဲအေးတလဲတောင့်တလဲတင်းတလဲထုံတလဲကျင်တလဲကြိုက်တလဲပြောင်းနေတဲ့ယုတ်သဘောတွေဟာအော်မြဲသလားမမြဲဘူးမမြဲလို့အဲ့ဒါကိုအနေစာအဲ့ဒီယုတ်ရသဘောတွေဟာဖြစ်ပြီးတော့ပြက်နေရတယ်အဲ့ဒီဖြစ်ပြက်နေရလို့အဲ့ဒါကိုဘုရားကသင်္ခါရဒုက္ခတဲ့အဲ့ဒီဖြစ်ပြက်နေတဲ့သင်္ခါရဒုက္ခတွေကိုမဖြစ်ပါနဲ့မပြက်ပါနဲ့လို့တားလို့မရစီးလို့မရတာအနတ္တာ။အော်တကယ်တမ်းကတော့ အနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တရဲ့လက္ခဏာဒီယုတ်တရားတွေကလည်းအနိစ္စဒုက္ခအနတ္တနန္တရားတွေကလည်းဖြစ်ပြီးပြတ်နေလို့အနိစ္စအမျက်မပြတ်ဒလသာဖြစ်ပြနေရလို့ဒုက္ခအစိုးမရလို့အနတ္တတဲ့။အော်နန္တရားတွေကလည်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာယုတ်တရားတွေကလည်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလို့ယုတ်တန်ဓမ္မအပေါ်မှာ အနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာတွေကိုဆင်ញင်သုံးသပ်နေမယ်ဆိုရင်သမ္မတနာညာယုတ်ဓမ္မနန္ဓမ္မတွေဟာဩတလောကလုံးဖြစ်ပြနေတဲ့ယုတ်နာမှန်သမျှဟာအကုန်လုံးအနိစ္စရဲ့လက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာပဲရှိပါလားငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားဖြစ်ပြီးတော့ပြက်နေရတဲ့သဘောတွေပါလားလို့အဲ့ဒီလိုဆင်ញင်လိုက်မယ်သုံးသပ်လိုက်မယ်ဆိုရင်ဥစဉ်တို့ဒကာဒကမတွေ အဲ့ဒါတမ္မတနာညာအဲ့တမ္မတနာညာသုံးသပ်ပါများတော့ဘာတွေစားပြီးတော့တွေ့ရမလဲအဲ့ဒီယုတ်တဘာဝတွေကဖြစ်ပြီးတော့ပြက်လိုက်ဖြစ်ပြီးတော့ပြက်လိုက်ပူဓာလေးကလည်းဖြစ်ပြီးပြက်အေဓာလေးပေါ်တော့လည်းဖြစ်ပြီးပြက်တင်ဓာလေးပေါ်တော့လည်းဖြစ်ပြီးပြက်မြင်ဓာလေးကလည်းဖြစ်ပြီးပြက်နာနာလေးကလည်းဖြစ်ပြီးပြက်စားဓာလေးကလည်းဖြစ်ပြီးပြက်တွေ့ထိဓာလေးကလည်းဖြစ်ပြီးပြက်အော်ဖြစ်ပြီးတော့ပြက်နေရတဲ့သဘောတွေပါလား အကုန်လုံးဖြစ်ပြီးတော့ပြတ်နေရတဲ့သဘောတရားတွေသည်ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားလို့အနိစ္စလက္ခဏာညာကိုပိုင်ပိုင်ခြားခြားကြီးနဲ့သိပြီဖြစ်ပြတ်တွေမြင်ပြီအဲ့ဒီလိုဖြစ်ပြတ်တွေကိုမြင်သွားရင်ဥဒယဘယညာနဲ့ဟောညာတင်တက်သွားတာနော် ပထမဆုံးနာမရူပပရိစ္ဆေဒညာနာနဲ့ရုပ်ကိုပိုင်းခြားသိအောင်လုပ်ရတယ်ပစ္စယပရိက္ခညာအကြောင်းအကျိုးတွေကိုဆင်ញင်သုံးသပ်ရတယ်ပစ္စယပရိက္ခညာသမတ္တရညာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေကိုဆင်ញင်သုံးသပ်တဲ့သမတ္တနာညာ အဲ့ဒီအနိစ္စဒုက္ခအနတ္တဆင်ញံသုံးတာရင်းနဲ့အနိစ္စလက္ခဏာရဲ့မမြဲတဲ့အပြည့်သဘောတွေကိုဒလဇကြီးတွေ့ပြီပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ဒလဇကြီးတွေ့နေပြီဆိုရင်ဥဒယပယအညာအဲ့ဒီဖြစ်ပြတဲ့မြင်သွားလို့အပြည့်ကြီးပဲတတ်တက်ကိုတွေ့ရင်ဘင်ကညာတော့အဲ့ဒါဥဒယပယညာဘင်ကညာဆိုတာ ဦးဇင်းတို့တရားတော်မတွေအနိစ္စလက္ခဏာကို ကောင်းကောင်းကြီးကိုထင်ပြီးတော့မြင်လာပြီတဲ့အဲ့ဒီကနေဟိုဘက်ကျတော့ဟောဒုက္ခလက္ခဏာညာနေတက်သွားတော့မယ်နိဗ္ဗိဒညာဘယနိဗ္ဗိဒညာဘယညာအာရိနဝညာအဲ့ဒီညာနေကျတော့ဒုက္ခလက္ခဏာလုံးလုံးထင်ရှားလာပြီဩဒီခန္ဓာကိုယ်ကြီးကိုလိုးကိုမလိုချင်တော့ဘူးသူအဲ့ညာနေတက်သွားမှာအဲ့တော့အရင်ဆုံးအရေးကြီးဆုံးကယုံနံကိုသိအောင်လုပ်ရမယ်အကြောင်းကျိုးတွေကိုဆင်ញင်သုံးတတ်တတ်ရမယ် ယုတ်နန္ဓမတွေရဲ့အပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာတွေနဲ့အလုံးစင်းညင်းသုံးသပ်ပြီးတဲ့အခါကျတော့မှအဲ့ဒီအနိစ္စရဲ့လက္ခဏာကို မြင်အောင်ရှုရမယ်အနိစ္စလက္ခဏာမြင်ဥဒယပယဉာဏ်ရပြီဥဒယပယဉာဏ်အဖြစ်ပြက်တွေမြန်လုံးအားကြည့်လို့နောက်ဆုံးအပြက်တွေကြီးပဲမြင်တော့ဘင်ကညံဆိုပြီးတော့အဲ့ဒါညံတင်နေတက်လာပါလိမ့်မယ်နော်အဲအကြောင်းမို့ဦးဇင်းတော်အခုဒီနေ့ဟောတဲ့တရားထဲမှာကဲအခုနောက်ဆုံးမြတ်စွာဘုရား ဒီသုတ်တံမှာဘာထပ်ပြန်ဟောလဲဆိုတော့ဒါတက္ကရာဒိဋ္ဌိပြုတ်ချောင်းကိုအရင်ဆုံးဝိပဿနာနဲ့ပါတင်ပြီးတော့ဦးဇင်းကအတ္တဒိဋ္ဌိကိုမြတ်စွာဘုရားကဖြုတ်ပြီးတော့အနတ္တလက္ခဏာညာပေါက်အောင်ရှုဖို့ဒုတိယအပိုင်းမှာ ပြောတယ်ပထမပိုင်းကသုံးတန်နဲ့6မျိုးကိုမြတ်စွာဘုရားရှင်းပြတယ်အဲ့ဒီအနေမှာဒုတိယအပိုင်းမှာအတ္တကိုဖြုတ်ပြီးတော့အတ္တဒိဋ္ဌိကို ခွာပြီးတော့အနတ္တလက္ခဏာညာပေါက်အောင်ရှုခိုင်းတယ်နော်ဒါတွေကသမတနာညာနဲ့ အဲ့ဒီညာနေပေါက်လာအောင်လို့အကုန်လုံးမြတ်စွာဘုရားတင်ရှုပြီးတော့မှနောက်တတ္တရာပိုင်းကြတော့မြတ်စွာဘုရားကဘာကိုဟောတုံးဆိုတော့ချက်သားတို့တဲ့ဝေဒနာ၃မျိုးမှာတဲ့ဒုက္ခဝေဒနာမှရာဂာနုတ္တိယဂိမ့်နေဒုက္ခဝေဒနာမှပရိက္ခာနုတ္တိယဂိမ့်နေဥပ္ပခာဝေဒနာမှအဝိဇ္ဇာနုတ္တိယဂိမ့်နေတဲ့အဲ့ဒီ၃မျိုးမှာ ဒုက္ခဝေဒနာမှာရာဂာနုတ္တယကိန်းနေသည်မြဒုက္ခဝေဒနာမှာပฏิကာနုတ္တယကိန်းနေသည်မြအဝိဇ္ဇာနုတ္တယမှာမောဟကိန်းနေသည်မြဘယ်တော့မှဒုက္ခရဲ့ဆုံးရာချုပ်ရာနိဗ္ဗာန်ကိုဘယ်တော့မှမရောက်ဘူးတဲ့ဝေဒနာနုပတနာရှုခွက်ကနေပြိဿသမုပ္ပါစိတ်ရက်ကို ဖြတ်တဲ့လမ်းဘက်ကိုမြတ်စွာဘုရားနောက်ဆုံးပေးမှာအဲ့ဒါကြောင့်မို့စောသောက ဒိဏံသင်္ကတိဖတ်သောမျက်စိအကြည်ရဲ့အဆင်းရဲ့မြင်သိစိတ်ရဲ့သုံးခုပေါင်းစုံတာဖတ်တာအဲ့ဒီဖတ်တာကြောင့်ဝေဒနာဖြစ်တယ်မျက်စိကနေအဆင်းလေးမြင်တော့ဟောဝေဒနာလှလိုက်တာ ကောင်းလိုက်တာလိုချင်တယ်ဒုက္ခရဲ့ဝေဒနာအဆင်းလှတာလေးသွားပြီးနှလုံးသွင်းမိလိုက်တဲ့အခါကျတော့ဒုက္ခရဲ့ဝေဒနာ မကြိုက်တာကြီးကိုနှလုံးသွင်းပြီးတော့ဒုက္ခရဲ့ဝေဒနာအလယ်လတ်ဆိုတဲ့ဥပေက္ခဝေဒနာမျက်စိပေါ်မှာဝေဒနာ၃မျိုးတဲ့အဲ့ဒီဝေဒနာ၃မျိုးမှာမြတ်စွာဘုရားကခြေသားတို့အဲ့ဒီตาယာဘွယ်လို့မြင်လိုက်ရင်ဒုက္ခဝေဒနာမှာရာဂာနုတရားကဲမိလောဘဖြစ်သွားပြီအဲ့ဒီလောဘဖြစ်နေရင်ဝေဒနာမှတဏှာကူးသွားပြီ ပဋိကဆိုတဲ့ဒေါသကိုကူးသွားမယ်အဝိဇ္ဇာနုတရားဆိုတဲ့မောဟကိုကူးသွားမယ်ဟော မျက်စိနဲ့အစင်းနဲ့တိုက်တဲ့အခါမှာအော်မြင်တာလဲဝေဒနာမြင်တာဝေဒနာလို့ဝေဒနာလို့လည်းမသိဘူးဝေဒနာရဲ့ဖြစ်ပြီးပြတ်တာပါလားလို့ဥစ္စနောတို့တွေမသိဘူးတဲ့မသိတဲ့အခါကျတော့အခုမျက်စိနဲ့အစင်းနဲ့တိုက်တိုင်းတိုက်တိုင်းတိုက်တိုင်းမှာဥစ္စနောဒကာဒကမတွေတွက်ကြည့်သားနော်တရင်လေးဖတ်လိုက်တယ် မျက်စိနဲ့အစင်းနဲ့တိုက်သတင်းလေးဖတ်ဖတ်တဲ့အခါကျတော့မကြားခြင်းနဲ့သတင်းတွေကြားရတယ်။ဘာတက်လာပြီလဲ။ဒုက္ခဝေဒနာဒုက္ခဝေဒနာနောက်ဘာလိုက်မှာတော့ပတိကာနုတယဒေါသလိုက်လာမှာကိုကြည့်လိုက်တဲ့သတင်းလေး Facebook လေးတီဗီလေးဒါလေးတစ်ချက်တစ်ချက်ကြည်တိုင်းကြည်တိုင်းမှာနော်။ မျက်စိနဲ့ဆင်းနဲ့တိုက်လိုက်လို့အဲ့ဒီတီဝီလေးမှာကြည်ရင်းနဲ့သတင်းလေးကြားလိုက်ရင်းနဲ့ตายဘွယ်လေးကို မြင်လိုက်ရင်အမလေးလှလိုက်တာဆိုရင်ဝေဒနာလို့လည်းမသိဘူးဝေဒနာရဲ့အပြက်ကိုလည်းမရှုလိုက်နိုင်ဘူးအဲ့ဒီမှာမျက်စိနဲ့အဆင်းနဲ့တိုက်လိုက်လို့အဲ့ဒီအချိန်မှာရာဂာနုတရာတဲ့လောဘတဏဖြစ်သွားပြီလက်ဖြောက်တစ်ချက်တီးလောက်အချိန်လေးအတွင်းမှာဂရေတသိမ့်သော အကုသိုလ်တူကြီးဖြစ်သွားတာနော် ဂရေတသိမ့်တော်အကုသိုလ်ဒူကြီးကအခုချိန်ကတော့မသိတာဘူးသေဃာနာနီအချိန်မှမြအဲ့ဒီစွဲလန်းတဲ့အာယုံလေးပေါ်မှာလောဘစိတ်ကလေးနဲ့သေလိုက်တော့သူပိတ်တာပုံဆင်းသွားအခုချိန်ကတော့လက်ဖြောက်တရားတိမှာဂရေသိမ့်နဲ့ခြေပြီးတော့လောဘစိတ်တွေဖြစ်နေတယ်ဟာတီဝီကြည်ရင်နဲ့ဟာသတင်းတွေကြည်ရင်နဲ့နားထောင်ရင်နဲ့ဟာတခါလေဒေါသတွေချောင်းချောင်းထွက်လက်ဖြောက်တစ်ချက်ထိဂရေတသိန်းဂရေတသိန်း အာကုသိုလ်စိတ်တွေစုနေတာနော်အာကုသိုလ်စိတ်တွေအဲ့ဒါတွေကနောင်ကြအကျိုးပေးမှာနော်အကျိုးပေးပေးနိုင်တဲ့ကံတွေဖြစ်သွားရေပေါ့နော်အကုန်လုံးတော့အကျိုးပေးတာတော့မဟုတ်ဘူးနော်အကျိုးပေးနိုင်တဲ့ကံတွေဖြစ်သွားရေနောင်ကြတော့အဲ့ဒါတွေအာကုသိုလ်တွေအကုန်ဖြစ်မှာနော်အဲ့ဒါကြောင့်မို့ဒီဟာတွေကတော့ဟိုဦးဇင်းတို့ကကံတရားဆိုတာအကုန်လုံးဖြစ်ဖြစ်ဖြစ်နေသမျှအကုန်ကျိုးပေးတာတော့မရှိဘူးလေဒါအဟောတိကံတွေလည်းရှိသေးတာမို့နော်အဲ့တော့တကယ်တမ်းကတော့ဦးဇင်းတို့ကအခု မျက်စိတကာနားတကာရှာတကာကိုယ်တကာမနှောတကာဆိုတဲ့အာယုံ6ပါးတကာ6ပေါက်မှာတတိမရှိလိုက်တာနဲ့တပြိုင်နက်တည်းဥစဉ်တော်တွေမြင်တာကလည်းဒလဟောအကုသိုလ်ပဲဖြစ်နေတာအာတခါတည်းဒီဝီယိုကြည်ရဲ့နဲ့တခါတည်းဆဲနေပြီနော်ဆဲနေပြီဘာတွေဖြစ်နေလဲဒေါသနော်လက်ဖြောက်တစ်ချက်ဒီဂရေတသိမ့်ဂရေတသိမ့်အကုသိုလ်တူရည်တယ်နော်အကုသိုလ်တူရည်တယ်ဖြစ်နေတာဟော လောဘတွေဖြစ်နေရင်အာကုသောအာကုသောတဲ့ဂရေတသိမ့်ဂရေတသိမ့်မျက်စိကနေမြင်တာလေးပေါ်မှာဖြစ်နေတာနော်။အိုးမြင်တာလေးပေါ်မှာအဲ့ဒီတော့ဒီတရားကိုမရှုတတ်တဲ့ပုံကိုယ်တွေအကုန်လုံးကအော်ကြာတာလဲဝေဒနာ မြင်တာလဲဝေဒနာနာတာလဲဝေဒနာစားတာလဲဝေဒနာ တွေ့ထိတာလဲဝေဒနာ ကြံတွေးတာလဲဝေဒနာလို့ဝေဒနာလို့လဲကိုကမသိပါပဲနဲ့ဝေဒနာရဲ့အပြက်ကိုလဲမရှုနိုင်ရင်ဥစဉ်တို့ဒကာဒကမတွေ ရာဂာနုတ္တရာဂိမ့်မယ်ပဋိဂာနုတ္တရာဂိမ့်မယ်အဝိဇ္ဇာနုတ္တရာဆိုတဲ့မောဟတွေဂိမ့်မယ်အဲ့ဒီအာဟုသောတရားတွေစိတ်တန်တန်မှာဖြစ်ပြီးတော့ဝေဒနာမှတဏှာကုပြီးတော့ပရိစ္ဆသမုပ္ပါစိတ်ရကြီးလဲရတာတဲ့အဲ့ဒါကြောင့်မို့မြတ်စွာဘုရားကခြေသားတော်တဲ့မင်းတို့ဒုက္ခရဲ့ချုပ်ရာငြိမ်းရာနိဗ္ဗာန်ကိုအကဲ၍မင်းတို့ရောက်ခြင်းပါတယ်မြင်ခြင်းပါတယ်အဲ့ဒီနေရာကိုသွားခြင်းပါတယ်ရောက်ခြင်းပါတယ်ဆိုရင်တော့ အဲ့ဒီအာယုံ6ပါးတကား6ပေါက်မှာဝေဒနာ3ပါးပေါ်မှာတတိထားပြီးရှုရမှာတဲ့ဦးဇင်းတို့လွတ်ထွက်ခြင်းနဲ့လမ်းနိဗ္ဗာန်ကိုရောက်သွားခြင်းနဲ့အိုနာသေးဒုက္ခကိုတကယ်လွတ်ခြင်းပါတယ်ဆိုရင်ဦးဇင်းတို့ဦးဇင်းတို့တရားတော်မတွေဘာလို့ရမှာလဲအပ္ပမာဒဆိုတဲ့တတိတရားပဲမျက်စိနဲ့ဆင်းနဲ့တိုက်တဲ့အခါမှာအော်မြင်တာလဲဝေဒနာအော် ဒါသမထအနေနဲ့တင်လိုက်တာနော်ဝေဒနာဝေဒနာဆိုတာမြတ်စွာဘုရားကဖတ်တာပစ္စယဝေဒနာလို့ဟောထားလို့နော်အော်ဖတ်တာကြောင့်ဝေဒနာဖြစ်တာမြင်တာလဲဝေဒနာကြားတာလဲဝေဒနာဟောနားမှာလဲဖတ်တာ ကြောင့်ဝေဒနာဖြစ်တာနှာခေါင်းမှာလဲဖတ်တာကြောင့်ဝေဒနာဆိုတော့အော်မြင်တာလဲဝေဒနာကြားတာလဲဝေဒနာနာတာလဲဝေဒနာစားတာလဲဝေဒနာတွေ့ထိတာလဲဝေဒနာကြံတွေးတာလဲဝေဒနာလို့ဟောဝေဒနာလို့သိရတယ် ဝေဒနာလို့မသိလိုက်တဲ့အခါကျတော့အဲ့ဒီမှာတဏှာတွေဒေါသတွေပဲအကုန်ကူးကုန်ပြီလောဘတွေဖြစ်သွားရတယ်ဒေါသတွေဖြစ်သွားရတယ်မောဟတွေဖြစ်သွားရတယ်ဘာကြောင့်လဲတတိမရှိလို့မေ့လျော့နေလို့အဲ့ဒီအပ္ပမာဒဆိုတဲ့တတိတရားကို လက်ကင်မထားလိုက်နိုင်လို့မြင်တာတွေရဲ့အပေါ်မှာလောဘဖြစ်ရတယ်ဒေါသဖြစ်ရတယ်မောဟဖြစ်ရတယ်အကုသိုလ်စိတ်တွေဖြစ်ပြီးတော့မြန်အဲ့ဒီအချိန်များတာနောက်ဆုံးစိတ်နဲ့ ဒေါသအမျက်ချောင်းချောင်းထွက်ပြီးတော့သေရရင်ကုစုတရားကယ်ခွင့်မရဘူးတိရိဓမ္မတောကမင်းကြီးရေတွင်ပေါင်း7400ရေကံပေါင်း7400ကိုလှူခဲ့တယ်သားတော်ရှင်မဟိန္ဒနဲ့သမီးတော် သင်္ကမိတ်တာတို့ကိုသာသနာပေါင်းမှာလှူဒန်းပြီးတော့ပို့လိုက်တာယဟန္တာ မထေမြတ်ကြီးတွေဖြစ်တယ်အခုတိရိလင်ကတေဟိုကျွန်းရဲ့ပထမဦးဆုံးသာသနာပြုတဲ့ ရှင်မဟိန္ဒနဲ့သမီးတော်သင်္ကမိတ်တာဆိုတာတိရိဓမ္မသောကမင်းကြီးရဲ့သားနဲ့သမီးရေတွင်းမောင်7400ရေကံမောင်7400လှူခဲ့တဲ့တတ္တိယသံဃာယရဏာကြီးကိုတင်ခဲ့တဲ့ရှင်ဘရင်ကြီးတေဃာနာနီကြတော့ဇိဘူးစီရှက်ရှားစီဆိုတာဇိဘူးစီလေးတစ်ချမ်းကြံတော့တာဂရေတရားပြည့်အောင်လှူခြင်းလို့ငါသားရဲ့နှစ်ဂရေလေးကြံတာလှူပေးသားမှာကွယ်ဆိုဒါလှူမပေးတော့ဘူး စိတ်ဆင်းရဲသွားတာ။အော်ရေမြင့်တနင်ပြည့်ရှင်မင်းမြေကြီးအောင်နဂါတောင်မှခေါ်လို့ရတယ်။ကောင်းငင်မှာပြန်နေတဲ့ငှက်တွေဂလုံးတွေတောင်မှခေါ်နိုင်ပါတယ်ဆိုတော့ဩဇာအာဏာကြီးခဲ့တဲ့ဧဂရစ်ရှင်မယင်ကြီးအာတော့ကအခုတော့စိတ်ဆင်းရဲရပြီကိုပြောတာဘယ်သူမှနားမထောင်တော့ကဲဒီလောက်မှလူခိုင်းတာမလူတော့ ငါကျွေးတဲ့ရွှေခွက်တွေသွားလှူသန်းဆိုတော့ဟိုကငွေခွက်နဲ့ကျွေးတယ်ငွေခွက်ကိုလှူတော့ကြေးခွက်နဲ့ကြေးတယ်အဲ့ဒီကြေးခွက်ပါအကုန်လှူပြီးတော့အားမရှိတော့လက်ထက်မှာဇီးဘူးသီလေးတချမ်းကြံတော့တာဧကရဗဉ္ဉရဲ့ဏီကုံလောကကြီးဟာဖြစ်ပြနေတဲ့သင်္ခါရတရားတွေဟိုတုန်းကတော့ဘုံနေကြည့်တယ်ကံနေကြည့်တယ်ဩဇာတွေညောင်းပါတယ်ဆိုတော့ဧကရဗဉ္ဉကြီးဏီကုံကြတော့ အော်စိတ်ကဆင်းရဲရပြီငါပိုင်နေစိုက်နေဆိုတာဘာတစ်ခုမှ မရှိတော့ပါလားစိုးရိမ်စိတ်တွေပူလောင်မှုတွေနဲ့အဲ့ဒီလိုနဲ့ဆွဲလမ်းမှုဥပါဒံနဲ့သေသွားတဲ့အခါကျတော့မွေပိတ်တာကြီးသွားဖြစ်ရတယ်နော်တန်ခါယရဏတင်နာတွေအကျိုးပေးခွင့်တွေတတ်မပေးနိုင်ဘူးတော့နောက်ဆုံးစိတ်ကဆွဲချသွားတာ နောက်ဆုံးစိတ်ကဒါကြောင့်မို့နွားတွေတွင်းတဲ့အခါနွားအုပ်ကြီးနွားချန်တဲ့ကိုတွင်းတော့နွားအုပ်ကြီးကနောက်ကလှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်နဲ့လိုက်လာဟိုးရှေ့ကနွားတွေတွတ်တွတ်တွတ်နဲ့သွားပြီးတော့နောက်ဆုံးနွားအုပ်ကြီးကခြံဝမှာအဲ့ရသူကနောက်ဆုံးမှဝင်ရတာဆိုအဲ့ဒီကနေပြီးတော့တခါတဲ့ဟိုမှာနွားတွေပြန်ပြီးမနဲ့ထုတ်မယ်ဆိုတော့ तू ကအရင်ဆုံးထွက်သွား तू ကအပေါက်ဝနေတာဟုတ် အခုလည်းပဲအဲ့ဒီနောက်ဆုံးစိတ်ကအကျိုးပေးတာ။အိုးဒါတော့ယဟနာမထေရရှိလို့ငါခမဲ့တော်ကြီးနတ်ပြည်မြန်ရောက်သလားပြမပြည်မြန်ရောက်သလားအကုန်လှက်ပတ်ကြည့်ဘယ်မှမတွေ့ဘူး။အော်ဟိုမှာပိတ်တာသွားဖြစ်နေရပါလား။ခမဲ့တော်ကြီးဒေဂနာဒီမှာအယူတိတ်လို့ဖြစ်ရပြီဆိုပြီးတော့သွားပြီးတော့အမျှကြီးပေးဝေရ။ကောင်းမှုတွေလုပ်အဲ့ဒီကြတော့မှနော် မဲတော်ကြီးကြွရှာတယ်နော်ဒါကြောင့်မို့ဦးဇင်းတော်တွေကအခုဒီစိတ်တလုံးကိုမရှုလိုက်နိုင်တာနဲ့ဦးဇင်းတော်တရားတော်မတွေမျက်စိနဲ့အဆင်းနဲ့တိုက်တိုင်းတိုက်တိုင်းမှာလွတ်ထားပြီးတော့ပြောခြင်းတိုင်းပြောနေမယ်ဆဲခြင်းတိုင်းဆဲနေမယ်ဒေါသတွေဖြစ်ခြင်းတိုင်းဖြစ်နေမယ်နော်လောဘတွေဖြစ်ခြင်းတိုင်းဖြစ်နေမယ်ဆိုလို့ရှိရင်တော့အပယ်ကြဖို့ရအကြောင်းတွေ မျက်စိနဲ့အဆင်းတွေကလည်းနေတိုင်းတိုက်နေမှာပဲနားနဲ့အသံတွေကလည်းနေတိုင်းကြားနေမှာပဲမြင်တိုင်းမှာကြားတိုင်းမှာနံတိုင်းမှာစားတိုင်းမှာဥစဉ်တို့တွေလောဘကိုမထိတ်နိုင်ဘူးဒေါသကိုမထိတ်နိုင်ဘူးမောဟကိုမထိတ်နိုင်ဘူးဆိုရင်တော့အာကုဇိုတွေဒလဟောစီးဝင်နေတော့မှာဘာမှရေမရှိတဲ့အိုးကြီးတွေကိုရေထက်ကြိုက်တဲ့လောက်ထက်ရေကအထက်ခံတယ်ရေအိုးထဲမှာရေမရှိလို့ ပြည့်နေတဲ့ရေအိုထဲမှာသွားပြီးတော့ရေလောင်းချရင်လောင်းလို့မရဘူးချလို့မရဘူးဘာကြောင့်လဲရေကပြည့်နေလို့အခုလည်းပဲမြင်တိုင်းမှာကြားတိုင်းမှာနားတိုင်းမှာစားတိုင်းမှာတွေ့ထိတိုင်းမှာ အော်ဝေဒနာတွေသဘောတွေပါလားဟောမျက်စိနဲ့အဆင့်နဲ့တိုက်တဲ့ခါလဲဝေဒနာနားနဲ့အသံနဲ့တိုက်တဲ့ခါလဲဝေဒနာနှာခေါင်းနဲ့အနံ့နဲ့တိုက်တဲ့ခါလဲဝေဒနာရှာနဲ့ရတာတွေ့တဲ့ခါလဲဝေဒနာ တင်းနာပေါ်လဲဝေဒနာတောက်နာပေါ်လဲဝေဒနာပူတာပေါ်တော့လဲဝေဒနာကြိုက်တာပေါ်တော့လဲဝေဒနာဒါတော့အဓိကထရှုရမှာနော်ခန္ဓာကိုယ်ပေါ်မှာကာယတကားကစောင့်ရှုတဲ့စွန်လွန်ဆရာတော်ဘုရားကြီးကမျက်စိတကားနားတကားရှာတကားကိုယ်တကားမှာနော်အဲ့ဒီတကားတွေမှာကာယတကားကစောင့်ရှုတဲ့ပို့ပြီးတော့မြင်လွယ်တယ် မျက်စိကမြင်တာဝေဒနာဝေဒနာမရှုနိုင်ဘူးတဲ့ဘာကြောင့်လဲဆိုတော့ဉာဏ်တွေကနှုတ်လို့တမာရီအားနဲလို့နားနဲ့အတန်နဲ့ကြားတိုင်းကြားတိုင်းမှာဝေဒနာဝေဒနာလိုက်ရှုမရှုနိုင်ဘူးတဲ့ဘာကြောင့်လဲတမာရီအားနဲလို့တဲ့အဲ့ဒီတော့ခန္ဓာကိုယ်မှာတရားမှတ်ရင်းနဲ့ပူလာတယ်တောင့်လာတယ်တင်းလာတယ်ပေါ်လာတဲ့ရုပ်သဘောလေးတွေပေါ်မှာအော်တင်းတဲ့သဘောလေးကလည်းဝေဒနာလေးပါလားတောင့်တာလေးကလည်းဝေဒနာလေးပါလားလို့ဟောရုပ်သဘောတွေပေါ်လာတာမှန်သမျှကိုဝေဒနာလို့ အဲ့ဒီပေါ်ကနေမှနှလုံးသွင်းပလိုက်ဝေဒနာဆိုတာနာတာကြိုက်တာဝေဒနာမဟုတ်ဘူးနော်စိတ်မှာခံစားတာကိုဝေဒနာပြောတာတင်းနာပေါ်တော့စိတ်မှာခံစားမှုလေးကိုဝေဒနာလို့ပြောတာတောက်နာပေါ်တဲ့အခါကျတော့အဲ့ဒီပေါ်မှာခံစားမှုလေးဝေဒနာကြိုက်တာပေါ်တော့အဲ့ဒီပေါ်မှာခံစားမှုလေးဝေဒနာအဲ့ဒီတောက်နာပေါ်လာတာအဲ့ဒီတောက်နာကြီးပေါ်လာကြီးကဓာတ်လေးပါးရဲ့ဖောက်ပြန်မှုကြောင့်ဖြစ်ပေါ်လာတာအဲ့ဒီပေါ်မှာဝေဒနာဆိုတာကစိတ်နန္တရား ဝေဒနာဆိုတာကအဲ့စိတ်ကလေးအတွက်သူခံစားနေတာလေးကိုဝေဒနာလို့သုံးလိုက်တာအဲ့ဒီခံစားနေတဲ့ဝေဒနာသဘောဟာဘာလဲဝေဒနာဆိုတာနာနာရသဘောဟာမြဲသလားမမြဲဘူးသူကခံစားပြက်ခံစားပြက်ခံစားပြက်အော်တင်းတာလေးပေါ်မှာစိတ်ထဲမှာခံစားလိုက်တယ်ပြီးရင်ပြက်သွားပြန်ပြီပူတာလေးပေါ်တယ်ခံစားလိုက်တယ်စိတ်ထဲမှာခံစားတာတွေကခံစားပြက်ကြိုက်တာလေးပေါ်တယ်စိတ်ထဲမှာခံစားတယ်ခံစားပြီးတော့ပြက်အဲ့ဒီလို အာယုံ6ပါးတက6ပါးတွေ့တိုင်းတွေ့တိုင်းမှာ မြင်တာတွေကြားတာတွေနာတာတွေစားတာတွေအပေါ်မှာဩဝေဒနာပါလားလို့ဝေဒနာကိုသိပြီးတော့ဝေဒနာရဲ့အပြက်ကို မြင်အောင်ရှုနိုင်ရင်တော့ပရိစ္ဆသမုပ္ပါစိတ်ရကြီးပြတ်ပြီတဲ့လောဘမဖြစ်နိုင်တော့ဘူးဘာလို့လဲရာဂာနုတ္တိယမကိန်းနိုင်တော့လို့ဖြစ်ပြက်ရှုလိုက်လို့ဝေဒနာရဲ့ဖြစ်ပြက်ကိုရှုလိုက်လို့ဝေဒနာရဲ့အနိစ္စကိုမြင်လိုက်လို့ ဝေဒနာရဲ့အနတ္တကိုမြင်လိုက်လို့နော်ဒီဝေဒနာဟာငါ့ကိုမှမဟုတ်တာငါ့ဥစ္စာမှမဟုတ်တာဝေဒနာဟာအတ္တမဟုတ်ဘူးငါ့ကိုယ်ပိုင်မဟုတ်ဘူးဝေဒနာဟာအနတ္တပဲလို့အဲ့ဒီလိုပိုင်ပိုင်ခြားခြားမြင်လိုက်သည့်အတွက်ဥစဉ်တို့တရားတော်မတွေရဲ့တန်တမှာရာဂာနှုတ်တရားလည်းမကိန်းနိုင်ဘူးပဋိကဆိုတဲ့ဒေါသလည်းမကိန်းနိုင်ဘူးအဝိဇ္ဇာနှုတ်တရားဆိုတဲ့မောဟတရားလည်းမကိန်းနိုင်တော့ဘူးတဲ့အဲ့ဒါကဘာကြောင့်လဲ အာယုံ6ပါးတကား6ပါးမှာတွေ့တိုင်းတွေ့တိုင်းမှာတတိထားလို့အပမာဒတတိတရားလက်ကင်ထားပြီးတော့ရှုနိုင်လို့အဲ့လိုရှုနိုင်မှသာလေဥစဉ်တို့တရားတော်မတွေအဲ့ဒီအခုမြင်နိုင်ကြားတိုင်းမှာအကုသိုလ်မဖြစ်မှာအဲ့လိုမဟုတ်လို့ကတော့အခုတလောကလုံးဩတခါတည်းအခုခက်ကအကုသိုလ်ကလည်းပေါ်ပြီးတော့ကြီးပွားတဲ့ခေနော်ဘာလို့လဲဆိုရင်တကဘာလုံးကဟာအကုန်သိနေရတာလေ ကိုတော့ကတေပွေမရှိဘာမရှိဆိုကိုလာပြောတာလေးလောက်ပဲနည်းနည်းကြားပြီးတော့ဒေါသဖြစ်တာအကုသို့ဖြစ်ရတာ အခုကျတော့မနှမိုးလဲနာနဲ့ဟော Facebook လေးကောက်ကြည့်လိုက်ဒီဝေလေးကောက်ဖွင့်လိုက်တယ်ဩတကဘာလုံးကအကြောင်းကကြားနေရတယ်ဟိုကတော့ဟိုဖြစ်ပြန်ပြီတဲ့ဒီကတော့ဒီဖြစ်ပြန်ပြီတဲ့တခါတကမတို့ဟောဒီလောကကြီးတဲ့လူပြန်ဖြစ်နေသေးသမျှသုံးသက်တဖုံမှာနေနေသေးသမျှဥစဉ်တော့ဘယ်တော့မှမလို့အဲ့ဒါအကုန်တွေ့နေရအောင်ပါ အဲ့ဓာတွေအကုန်တွေ့နေရအောင်မယ်ဆိုတော့မြတ်စွာဘုရားကဒါကြောင့်မို့ချက်သားတော်တဲ့တဏှာမှာကြတော့ချက်သားတို့ဘာတွေမှာအကြောင်းတွေပြမနေကြနဲ့ချက်သားတို့ငါဖះသာသနာတော်ကြီးနဲ့တွေ့ထုံကြုံထုံမှာမင်းတို့ဟောဒီလောကအခက်ခဲတွေကြောလွှားပြီးတော့ဥပ္ပခါရှုပြီးတရားကိုဒါရှုနိုင်အောင်ရှုကြတဲ့မြတ်စွာဘုရားနော်တရားဒါရှုနိုင်အောင်လုပ်ကြတဲ့ဟောတောနဲ့တောင်နဲ့မှာသွားပြီးတော့တရားအထုတ်နေတဲ့ယဟန်နေ မြတ်စွာဘုရားထံကနေမှကမ္မထံယူပြီးတော့တရားသွားအားထုတ်။အိုးအစပိုင်းကတော့ဒကာဒကမတွေကဆွန်နေကွန်နေလှူဒန်းညတံပိုးကြအစဉ်ပြေတယ်။နောက်ကြတော့ဓမြတွေတခိုးတွေကမျိုးကြီးဝင်တိုက်လူရက်တော့အိုးမျိုးရိုးတွေလောက်ကြကျုံတွေလောက်ကြအကာရံတွေလောက်ကြနဲ့ဘုန်းကြီးလည်းမကြည့်နိုင်တော့ဝါရင်းသုံးလာလို့ဆင်းဆင်းရဲရဲနဲ့အဲ့ဒါပြန်ကြွလာတော့တရားလည်းမရချက်သားတို့မင်းတို့အစဉ်ပြေလား။ ပြေပါဘူးဖျားတပည့်တော်တို့အစာပိုင်းလေးပဲအဆင်ပြေတယ်နောက်ပိုင်းတော့ဒကာဒကမတွေဆုံးကုန်လည်းမကတ်နိုင်တော့ဘူးဖျားတပည့်တော်တို့မှညွညွညင်းညင်းပင်ပင်ပန်းပန်းဆင်းဆင်းရရနဲ့တပည့်တော်တို့နေခဲ့ရပါတယ်ဖျားဆိုတော့မြတ်စွာဘုရားချက်သားတော်တဲ့ပင်မနဲ့ဆင်းရဲတဲ့ညွညင်းနဲ့ဟိုခက်ခဲဒီခက်ခဲအကြောင်းမပြနဲ့တဲ့ငါဖျားနဲ့တွေးဖို့မင်းတို့လွယ်တာမဟုတ်ဘူးတဲ့ဟောဒီတရားမျိုးကိုမင်းတို့နာကြဖို့လည်းမလွယ်ဘူး အားထုတ်ဖို့ဆိုတာလည်းမလွယ်ဘူးအကြောင်းနေပြမနေကြနဲ့ခြေသားတော်တရားရဖို့ကအရေးကြီးတယ်တရားမရသည်မြဥစဉ်တော်ဥစဉ်တော်တရားဓမ္မတွေမြင်တာတွေပေါ်မှာကြားတာပေါ်မှာအိုးတရားအမထုတ်တိုင်းဒေါသတွေဖြစ်ဖြစ်ဖြစ်ဖြစ်ဘလောက်ပဲဖြစ်နေဖြစ်နေအဲ့ဒီဒေါသတွေကမကောင်းတဲ့အကျိုးတွေပေးမယ်ဒီတန်တရာကြီးကလွတ်အောင်မလုပ်နိုင်သေးသည်မြနောက်ဘဝသွားနောက်ဘဝတွေ့အောင်မှာ အခုနှစ်ပေါင်း100လောက်အတွင်းဖြစ်သမျှစစ်ပွဲဆိုတာထောင်နဲ့ချီနေတာကမ္ဘာလောကမှာနော်နှစ်ပေါင်း100လောက်100လောက်အတွင်းမှာဟိုအသေးတွေဖြစ်လိုက်အကြီးတွေဖြစ်လိုက်နော်စစ်ပွဲတွေအမျိုးမျိုးအဲ့တော့နောက်လဲဒီလူတွေလောဘတွေဒေါသတွေမောဟတွေနဲ့ရှိနေတဲ့ဒီလူတွေကြလူပြန်ဖြစ်နောက်လဲကြုံရအောင်မှာပဲနော်အဲ့ဒါကြောင့်မို့မြတ်စွာဘုရားကချက်သားတော်တဲ့ဟောဒီလောကကြီးထဲမှာဘယ်အကြောင်းမှပြမနေနဲ့ ငါဖះသာသနာတော်နဲ့တွေ့တော့မှအဲ့ဒီတရားတွေကိုရအောင်ကြိုးစားလိုက်ကြသမှာအထောက်ကြလိုက်ကြသမှာဆိုပြီးတော့မြတ်စွာဘုရားကနောက်ထပ်ဘာပြန်ဟောလဲဆိုတော့အဲ့ဒီမြို့မှာအဆောင်အလျှောက်တွေချထားရင်တခိုးတည်းမြမဝင်နိုင်ဘူးတဲ့နော်အခုလည်းပဲဟာဒီမြို့ကြီးမှာ ကျုံနေဒရိုင်းနေအကာရန်နေအပေါက်တွေမှာအဆောက်နေခြာထားတဲ့ကဲ့သို့မျက်စိတကားနားတကားရှားတကားကိုယ်တကားမနှောတကားဆိုတဲ့တကား6ပေါက်မှာတတိပဋ္ဌာန်တရား၄ပါးဆိုတဲ့အဆောက်နေခြာပြီးတော့နေကြစမ်းပါမျက်စိကနေပြီးတော့အခု ရုပ်တဲ့ရုပ်သဘောနဲ့ရှုမဲ့ပုတ်ကွာလဲဩမျက်စိနဲ့အဆင်းနဲ့တိုင်းနဲ့ဩရုပ်ရသဘောဖောက်ပြန်ပြောင်းလဲနေပါလားခန္ဓာကိုယ်ပေါ်မှာကြည့်တဲ့အခါပူတလက်တောင်းတလက်တင်းနဲ့ဩရုပ်တွေရဖောက်ပြန်နေပါလားဒါ ကာယ ानु ပဒနာနဲ့ရှုတာကာယ ानु ပဒနာနဲ့ရှုတဲ့ပုဂ္ဂိုလ်ကအိုးရုပ်တယ်မှန်သမျှအဆင်းတယ်မှန်သမျှဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ရုပ်သဘောတွေကဖောက်ပြန်ပြောင်းလဲနေတာကိုဖြစ်ပြက်တာပဲအော်ရုပ်သဘောတွေကဖြစ်ပြီးပြက်နေပါလားတင်တာလေးကလည်းဖြစ်ပြီးပြက်တောက်တာလေးကလည်းဖြစ်ပြီးပြက်ပူတာလေးကလည်းဖြစ်ပြီးပြက်အဲ့ဒါလိုရှုနေလို့ရှိရင်မျက်စိနဲ့အဆင်းနဲ့တိုက်တယ်။အော်အဆင်းရုပ်တွေကဖောက်ပြန်ပြောင်းလဲနေပါလား။အတန်ရုပ်တွေကလည်းဖောက်ပြန်ပြောင်းလဲနေပါလား။အနံရုပ်တွေကလည်းဖောက်ပြန်ပြောင်းလဲနေပါလားလို့ အဲ့ဒီရုပ်သဘောတွေရဲ့အပေါ်မှာရှုနေတာကာယအနုပဒနာအော်ဒီရုပ်တွေပြောင်းတိုင်းပြောင်းတိုင်းမှာသွားသွားပြီးတော့သိနေတာမြင်တာလေးကိုသွားသိတာဝိညာဉ်မြင်သိသိလေးရလည်းဖြစ်ပြီးပြက်ကြားသိသိလေးရလည်းဖြစ်ပြီးပြက်နာသိသိလေးရဖြစ်ပြီးပြက်တွေးသိသိလေးရဖြစ်ပြီးပြက်ကြံသိသိလေးရလည်းဖြစ်ပြီးပြက်အော်ဒီနန္တရားတွေဟာဖြစ်ပြီးတော့ပြက်နေရပါလားဖြစ်ပြီးတော့ပြက်နေရပါလားလို့ရှုတာကစိတ်ဓာနုပဒနာတော့စိတ်လေးကနေမှဖြစ်ပြီးပြက်တာရှုတာ ဝေဒနာနုပါဒနာကောင်းတဲ့အတွေ့အထိတွေပဲဖြစ်ဖြစ် နော်မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတော့ဝေဒနာသုံးပါးနားနဲ့အတန်နဲ့တိုက်တဲ့အခါမှာနှာခေါင်းနဲ့အနံ့နဲ့တိုက်တဲ့အခါမှာအာယုံ6ပါးတကား6ပါးတွေ့တိုင်းတွေ့တိုင်းမှာဝေဒနာတွေဖြစ်နေတာပါလား ပူတာပေါ်တော့လဲဝေဒနာတောက်တာပေါ်တော့လဲဝေဒနာမြင်တာလဲဝေဒနာကြားတာလဲဝေဒနာနာတာလဲဝေဒနာလို့ဝေဒနာလို့သိပြီးတော့ဝေဒနာရဲ့ဖြစ်ပြီးတော့ပြတ်တဲ့သဘောရှုလိုက်ရင်ဝေဒနာနုပဒနာဟောမျက်စိတကာနားတကာရှားတကာ ကိုယ်တကာမနောတကာဆိုတဲ့အဲ့ဒီအာယုံ6ပါးတကာ6ပေါက်မှာဝေဒနာရဲ့အပြက်ကို မြင်အောင်ကြည်ထားရင်ဝေဒနာနုပဒနာအဲ့ဒီအာယုံ6ပါးတကာ6ပေါက်ရဲ့အပေါ်မှာ ရုပ်ဓမ္မနန္ဓမ္မသဘောတွေဟာသူသဘောသူဆောင်နေတဲ့သဘာဝတရားတွေကိုရှုမယ်ဒုက္ခသစ္စာတွေကို မြင်အောင်ရှုမယ်ဆိုရင်ဓမ္မာနုပဒနာဟောသဘာဝတရားတွေလိုက်ရှုလိုက်တယ်ဓမ္မာနုပဒနာအဲ့ဒီတော့တတိပဋ္ဌာန်တရား၄ပါးဆိုတဲ့အဆောက်နေမြို့မှာခြားထားရင်တခိုးတွေဓမြတွေဝင်လို့မရဘူးတဲ့ချက်သားတို့တဲ့အခုလည်းအစင်းအတန်အနှံ့အရသာတွေ့သေးစရာဆိုတဲ့ အဲ့ဒီအာယုံ6ပါးဆိုတဲ့သခိုးဓမြတွေကမင်းတို့ကိုဝင်းဝင်ပြီးနှိပ်စက်နေတာတဲ့တိုက်ရိုက်ကြည့်တော့အဆင်းကိုနှိပ်စက်တယ်လို့ပြောတော့အဲ့ဒီအဆင်းကြောင့်လောဘတွေဖြစ်ရတာဒေါသဖြစ်ရတာမောဟဖြစ်ရတာသခိုးဓမြလို့မြတ်စွာဘုရားပြောတာအဲ့ဒါကဘာကြောင့်လဲဆိုတော့အဆောင်စစ်သားမရှိလို့တဲ့မြို့ကိုဝင်းဝင်ပြီးနှိပ်စက်ခံရတာအခုလည်းပဲဥစဉ်တို့တရားတော်မတွေဥစဉ်တို့တွေကအခုအော်လောကကြီးထဲမှာနေရရင်တော့ဝမ်းသာစရာတဲ့ကြုံရမယ်ဝမ်းနေစရာလည်းကြုံရမယ် နော်ကောင်းတာတွေလည်းတွေ့ရမယ်ဆိုးတာတွေလည်းတွေ့ရမယ်လောကရန်ရှစ်ပါးနဲ့ပြည့်နေတဲ့လောကကြီးထဲမှာနေတာလောကကြီးထဲမှာနေရင်လောကရဲ့ဒဏ်ကိုအကုန်ခံရတယ်မခံရတဲ့လူမရှိဘူးကောင်းတာလည်းချီးမွမ်းခံရမယ်အကဲ့ရလည်းခံရမယ်ကောင်းတာချီးမွမ်းတော့ကတော့လူတွေကလောကရန်လို့မသိဘူးအမှားငါတော်လို့ဟောကိုကိုထင်တာကောင်းတာဖြစ်တယ်လို့အပြောခံရရင်လဲလောကရန် အာဒီပုဂ္ဂိုလ်ကဘလို့ပါပဲညာလိုပါပဲဆိုပြီးတော့အကဲ့ရခံရတဲ့အရှုပ်ရှာခံရတဲ့အတိုက်ခိုက်ခံရတဲ့အခါကျမှငါမှလောကရန်ကြီးလိုက်တာတကယ်တမ်းကတော့အကောင်လောကရန်၄ပါအဆိုးလောကရန်၄ပါလောကကြီးထဲမှာနေရင်အဲ့ဒီလောကရန်နေနဲ့တွေ့ရမယ်ကြုံရမယ်လောကရန်နေနဲ့တွေ့ကြုံရတဲ့အခါကျတော့ဥဇင်းတို့ဒကာတော်မတွေကအော်အဆောင်စစ်သားတွေကိုထားပါတဲ့မျက်စိတကာနာတကာရှားတကာကိုယ်တကာမနောတကာဆိုတဲ့ အာယုံ6ပါးတကား6ပေါက်မှာတတိပဋ္ဌာန်တရား၄ပါးနဲ့ပွားပြီးတော့အနေသမှာရုပ်ကိုရှုတတ်တဲ့ပုဂ္ဂိုလ်ကရုပ်ကိုရှုနာမ်ကိုရှုခြင်းတဲ့ပုဂ္ဂိုလ်ဟာစိတ်ကိုရှုဝေဒနာကိုရှုခြင်းတဲ့ပုဂ္ဂိုလ်ဟာဝေဒနာရဲ့အပြက်ကိုမြင်အောင်ရှုဓမ္မ ानु ပဒနာရှုခြင်းတဲ့ပုဂ္ဂိုလ်ဟာသဘောတရားတွေကိုအကုန်ရှုအဲ့ဒီလိုတတိပဋ္ဌာန်တရား၄ပါးနဲ့တင်ပြီးတော့ရှုပြီးတော့နေမယ်နောက်ဆုံးဝေဒနာနုပဒနာကနေဖြတ်ပြီးတော့ပြိဿသမုပ္ပါစိတ်ဟာပြတ်အောင်တဲ့ဥစဉ်တော်ဒကာဓမ္မတွေ မြင်တာလေးပေါ်မှာလည်းခံစားပြီးတော့ပြတ်တဲ့သဘောကိုမြင်အောင်ကြည့်နာနာလေးပေါ်မှာစားတာလေးပေါ်မှာအာယုံ6ပါးတခါ6ပေါက်တွေ့တိုင်းတွေ့တိုင်းမှာအော်ဝေဒနာတွေဟာဖြစ်ပြီးတော့ပြတ်နေရပါလားလို့အဲ့ဒီလောမြန်ရှုနိုင်ရင်ဝေဒနာပေါ်မှာအတ္တဒိဋ္ဌိမရှိတော့ဘူးဒိဋ္ဌိပြုတ်ပြီး အော်ဒီဝေဒနာတွေဟာဖြစ်ပြီးတော့ပြတ်နေရတဲ့သဘောမျိုးအနိစ္စရဲ့လက္ခဏာအဲ့ဒီဖြစ်ပြနေရတဲ့ ဝေဒနာတရားတွေဟာမျက်မပြတ်တလဲသာဖြစ်လိုက်ပြက်လိုက်မို့ဒုက္ခသစ္စာအစောမရတဲ့အနတ္တလက္ခဏာလို့ဝေဒနာရဲ့အပေါ်မှာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုတင်ပြီးတော့ရှုလိုက်ရင်ဥဇင်တော်တရားတော်မတွေရဲ့တဏ္ဍာမှာရာဂာနုတရားလည်းမကိတ်နိုင်တော့ဘူးဒေါသနုတရားလည်းမကိတ်နိုင်တော့ဘူးမောဟနုတရားဆိုတဲ့အဝိဇ္ဇာနုတရားမောဟလည်းမကိတ်နိုင်တော့ဘူးတဲ့နော်အဲ့ဒီလို အနုတရားတွေမကိမ့်မန်းနဲ့ဖြစ်ပျက်တွေကို မြင်ဖြစ်ပျက်တွေကိုမုံဖြစ်ပျက်တွေကို ဆုံးရင်တော့အောနာတယ်လွတ်တယ်ဟောဒီတန္တရာဝဆင်းရဲဒုက္ခအပေါင်းမှာလွတ်မြောက်နိုင်ပါလိမ့်မယ်ဒါကြောင့်တနေ့တနေ့အော်ငါတို့မြင်နိုင်ကြားတိုင်းနားနိုင်စားတိုင်းတွေ့ထိတိုင်းမှာလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟတွေဖြစ်လိုက်နဲ့ဖြစ်နေရတာဒီတရားတွေဟာငါတို့ကိုအပယ်ချမဲ့တရားတွေပါလားငါတို့တတိတွေမရှိလို့ တတိမထားနိုင်လို့မြင်နိုင်ကြားတိုင်းနားတိုင်းစားတိုင်းမှာလောဘဒေါသမောဟဖြစ်တဲ့အစားမှာအော်ငါတို့ဗုဒ္ဓနှုတ်တိနဲ့အစားထိုးထားလိုက်မယ်ဟဲ့ဝိပဿနာမရှုနိုင်တဲ့ပုံကိုများပေါ့နော်မေတ္တာလေးနဲ့အစားထိုးထားလိုက်မယ်ဟဲ့ဆိုပြီးတော့မေတ္တာကမ္မထာနေနာနာပွားဗုဒ္ဓနှုတ်တိကမ္မထာနေနာနာပွားပြီးတော့ကြံတဲ့အချိန်မှာတမထဝိပဿနာတွေလောက်အခုဝိပဿနာနဲ့အခုပြောသလိုပဲဝေဒနာမှတဏှာမကူအောင်ဖြတ်ပြီးတော့ရှုနိုင်မယ်ဆိုရင်တော့ အိုနာတဲ့ဒုက္ခလွတ်တယ်ဟောဒီသုံးသက်တဖုံကန်းကြီးဟာဟိုဘက်လွတ်ရငြိရအေးရကိုသွားနိုင်ပါလိမ့်မယ်အဲ့လိုမှမဟုတ်ရင်တော့မိဇရဝါတွေနဲ့ဝိုင်းဝိုင်းလဲပြီးတော့စိုးရိမ်ညာရပူဆွဲကြရငိုကြွေးကြရနဲ့အော်ဂါဟစ်ခါတစားစားနဲ့နေရတဲ့ဟောဒီသုံးသက်တဖုံကြီးထဲမှာဦးဇင်းတို့ဒကာဒကမတို့တွေဘဝကိုပြန်ရေတွက်လို့တော့မရခဲ့တော့ဘူးစိုးရိမ်ညာရလို့ပူဆွဲကြရလို့ငိုကြွေးရလို့တာသေးလို့လင်ဆုံးလို့ ဇနီးသေးလုံးငိုကြွေးကြရတယ်မျက်ရည်တွေကြခဲ့ရတဲ့မျက်ရည်တွေကပင်လယ်သမုဒ္ဒရာရေတဲကရေတွေလောက်မကတော့ဘူးတဲ့တန်တရာကြီးတည်းမအဲ့လောက်တောင်ကြာခဲ့ပြီဒါကြောင့်ယနေ့ဘုရားရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်မြတ်ကြီးနဲ့တွေ့တုံတွေ့ကြိုင်မှာဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေကအော်ငါတို့ဟာတတိတရားလက်ကင်ထားပြီးတော့လောဘတွေငြိမ့်အောင်ဒေါသတွေငြိမ့်အောင်မောဟတွေငြိမ့်အောင် အော်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်နဲ့တွေ့တုံတွေ့ကြိုင်မှာ တတိတရားလက်ကင်ထားပြီးတော့ဆဆက်ကသုတ်တံမှာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူခဲ့တဲ့အတိုင်းမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြာထောထွေတရားတော်အိုခြင်းကိယာနာခြင်းကိယာသေခြင်းကိယာစောရရာခြင်းပူဆွဲရာခြင်းငိုကြွေရာခြင်းဆိုတဲ့မိစရဝါတို့ဤကိယာချုပ်ရာငြိမ်ရာသိရာဖြစ်တဲ့အပ္ပင်ခတ္တနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ် မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖျား